ခရစ်နှစ်2020ခုနှစ်ဒီဇင်ဘာလ29ရက်အင်္ဂါနေ့အင်္ဂါနေ့ညနေချမ်း6နာရီတိတိအချိန်ရောက်ပါပြီဒီနေ့ည9ရက်မြောက်ဖြစ်ညပိုင်းတရားများ ဟောကြားတဲ့ခမမနေ့ကတော့ကအဲတရားရဲ့အစကတည်ထားတဲ့အတိုင်းပဲအာတိဝိသောပမတုကိုအခြေခံပြီးတော့မှလွတ်အောင် ပြေးထားအသင်လူသားဆိုတဲ့တရားကိုဆက်ပြီးတော့နာရအောင်မနေ့ကတော့ကတော့ဥပါရณะခန္ဓာရဲ့အကြောင်းကို စတင်အခြေခံခဲ့ပါတယ်ဥပါရณะခန္ဓာအကြောင်းလေးကိုနည်းနည်းလေးဒီနေ့ညဟောစလို့ကောင်းအောင်လို့မနေ့ညအခြေခံပေးခဲ့ပြီးပါပြီအဲ့တော့ မနေ့ကတော့ကဥပါဒံဆိုတာဟာဘာကိုပြောတာလဲသူကသူ့ရဲ့မွေရင်ကိုအရင်သွားကြည့်တာပေါ့နော်သူ့ရဲ့မွေရင်တော့ပျောက်သွားလို့မဖြစ်ဘူးမွေကြီးလေးကောင်ဆိုတာဟာဓာတ်ကြီးလေးပါကိုခေါ်တယ်လို့ဆိုတာလေးတော့ဓာတ်ကြီးလေးပါအကြောင်းအဲသူ့ရဲ့လက္ခဏာသဘောတရားတွေလက္ခဏာရတပိစုပရံပရထံသဘောတရားတွေကိုရှင်းခဲ့ပြီးပြီထိုဓာတ်ကြီးလေးပါဟာမွေကြီးလေးကောင်နဲ့ဘယ်ပုံဘယ်နည်းတူးတယ်လဲဘယ်လိုဘယ်ဘယ်ပုံဘယ်နည်းကြောက်စရာကောင်းတယ်လဲဆိုတာလဲပြောခဲ့ရှင်းခဲ့ပြီးပါပြီဒီနေ့ညကတော့ ထိုမွေတဲ့ယောက်ျားကိုထွက်ပြေးတဲ့အတွက်ကြောင့်မလို့ဘုရင်မင်းတရားကြီးက နေပြီးတော့မှထိုထွက်ပြေးနေတဲ့မွေတဲ့ယောက်ျားကိုဖမ်းမိနေလို့ရှင်ရင်တပ်ပေးနေလို့ရှိရင်အတပြားတွေနဲ့အတပြားတစ်ထောင်နဲ့ဆုချမယ်လို့ဆိုတော့သူနဲ့ငယ်ငယ်တုန်းကတည်းလို့မတည့်ခဲ့တဲ့ရံဘက်ပေါ့ရံညှိုးထားတဲ့ရံဘက်ကနေပြီးတော့မှ၅ယောက်ကလိုက်လာတယ်ဓာထန်းလိုက်လာတော့ဒါသူတို့အသက်ခွင့်ရတော့သူတို့နောက်ကလိုက်နေတယ်ပေါ့ဒါကြောင့်ရန်သူ၅ယောက်ဆိုတာ ဘသူလဲလို့ဆိုရင်ခန္ဓာ၅ပါးတဲ့။ဟောဒီခန္ဓာ၅ပါးကတခြားမဟုတ်ပါဘူး။သူက ဥပါဒါနဲ့ခန္ဓာ၅ပါးနော်ခန္ဓာ၅ပါးနဲ့ဥပါဒါနဲ့ခန္ဓာ၅ပါးကတော့မတူတတ်သေးဘူး။ဒီနေရာမှာကဝိပဿနာရှုရမယ်နယ်မြေရှုရမယ်အဲရှုရမှာကိုရည်စူးထားတာဖြစ်တဲ့အတွက်ခန္ဓာလို့ပြောရင်သူကလောကီလောကုတ္တရာနှမျိုးလုံးရောနေတယ်။ဒါတော့ဒီနေရာမှာခွဲမှတ်ရမှာကတော့ဥပါဒါနဲ့ခန္ဓာဥပါဒံ တဏှာဒိဋ္ဌိဥပါဒံတို့ရဲ့ဆွဲလန်းနိုင်တဲ့နေမြေထဲမှာရှိနေသောခန္ဓာဥပါဒံနဲ့ခန္ဓာနော်အဲ့ဒီဥပါဒံနဲ့ခန္ဓာ၅ပါးကိုမနေ့ကတော့ကစပြုတ်ပြီးတော့ရှင်းခဲ့ပြီးပါပြီဒါကြောင့်မလို့ရန်သူ၅ယောက်နေတူတဲ့ဒီဥပါဒံနဲ့ခန္ဓာတွေအကြောင်းကိုဘယ်ပုံဘယ်နည်းမိမိတို့မှာကြောက်เสียကောင်းတယ်လဲဆိုတာလေးကိုလည်းပဲနော်ပြန်ဆက်ကြရအောင်မနေ့ကလေးပြန်ဆက်ရရင်ဥပါဒံဆိုတာဟာမွေကနေဖားကိုမြိုတဲ့အခါမှာ ဆွဲဆွဲမြဲမြဲမလွတ်ဖဲနဲ့ဖမ်းယူချုပ်ထားတယ်လို့ပဲတဲ့တဏှာဒိဋ္ဌိဥပါဒံကအာယုံကိုဆွဲဆွဲမြဲမြဲဖမ်းထားမိပြီဆိုလို့ရှိရင်ဒါအမတန်လွတ်နိုင်ခဲ့လို့သူကဥပါဒံလို့ခေါ်ပါတယ်တဏှာဒိဋ္ဌိကဖမ်းယူထားတာဒါတော့ဖမ်းယူခံရတာကခန္ဓာ၅ပါးဖမ်းတာကတဏှာနဲ့ဒိဋ္ဌိဒါတော့တဏှာနဲ့ဒိဋ္ဌိကဘာနဲ့တူလဲဆိုရင်မွေနဲ့တူတယ်ခန္ဓာ၅ပါးက ခန္ဓာ၅ပါးကဖားနဲ့တူပါတယ်ဗျာအဲလောက်ပါတရားထောက်အိပ်ပြောနေလားလို့နော်ခန္ဓာ၅ပါးဖားနဲ့တူတယ်အဲ့ဒါတော့ကိုကိုကိုဘာကောင်လဲဆိုတာလည်းမှတ်ထားကြအောင်နော်ကိုကိုနောက်ကဘယ်သူရှိလဲတဏှာဒိဋ္ဌိမွေရှိပါတယ်ခင်ဗျာမွေရှိတယ်မွေနော်မွေလိုပဲမှတ်ထားလဲတဏှာဒိဋ္ဌိလို့ပြောရင်သူတို့ကသိကြောက်မှာဘူးနည်းနည်းပေါ့နေလိမ့်မယ်မွေဆိုတော့ဟာမရောက်တခါတည်းထခုံတာပဲနော်ကြင်အောက်မှာမွေဆိုတော့အဲ့ဒီအခါနဲ့ဘယ်တော့မှဝင်မအိပ်တော့ဘူး နော်အိမ်ထဲမှာမွေရှိတယ်ဆိုရင်ဘယ်တော့မဝင်တော့ဘူးကြောက်တာကိုမွေကြောက်တဲ့လောက်တာတဏှာတိတိကိုကြောက်မယ်ဆိုတော့ဟာဘယ်ဘာပြောကောင်းမလဲဒီလူတွေရိုက်ခေါ်ထုတ်ဆရာမလို့အကုန်လုံးဖုံးကြောက်လာတရားထုတ်ကြမှာကြီးပဲအခုကြတာခက်အေးခက်ပြောပြောပဲဟလားမွေကြောက်တယ်လို့ကြောက်မှလူက agency ခေါ်တာပေါ့နော်ကိုယ်စိတ်ထဲမှာအတင်းအရမတခါတည်းလန့်ပြန်ပြီးတော့အလုထလုတာအခုကတော့ခပ်ပြော့ပြော့ဖြစ်နေတယ်ဒါကြောင့်ကိုယ်နောက်မှာမွေးရှိတယ်လို့မှတ်ထားတဏှာဒိဋ္ဌိဆိုပြော့သွားမှာဆိုလို့ ဒါတော့တဏှာဒိဋ္ဌိကဖန်တတ်တယ်မွေလိုပဲဥပါဒณะခန္ဓာ၅ပါးကနော်အဖန်ခံရတာဒါကြောင့်မလို့ဥပါဒံလို့ပြောရင်အဲ့ဒီတဏှာနဲ့ဒိဋ္ဌိကိုမှတ်ထားပါတဏှာကသာနော်အာယုံကိုตาရစရာလေးတွေကိုဆွဲလန်းတယ်ဖမ်းတယ်နော်အဆင်းအတန်အနတ်အရသာအတွေ့အထိနော်စကူးစရာဘာပဲဖြစ်ဖြစ်သူစိတ်ဓမ္မနဲ့တဲ့သဘောကြလက်ခံကျင့်တဲ့စရာလေးတွေကိုအကုန်ဆွဲပြီးတော့မှသူဆွဲထားတယ်ဒါတဏှာဆွဲတာ ဒိဋ္ဌိကြတော့အဲ့ဒီဟာတွေကိုမြင်တဲ့ကြားတဲ့နမ်းတဲ့စားတဲ့အခါတွေမှာ ကိုကငါကမြင်တယ်ငါခံစားတယ်ငါသိလိုက်တယ်ဆိုတဲ့သဘောမျိုးအတ္တကိုအခြေခံပြီးတော့မှသူကဟောဖြစ်တာဒါတော့အတ္တကိုအခြေခံပြီးတော့ဖြစ်တယ်ဆိုတော့ပြောရမယ်ဆိုလို့ရှိရင်အမျက်ထာဝရအသက်ရှင်တည်နေတဲ့အတ္တကောင်ဆိုတာမရှိဘူးသို့တော်လည်း तू ကရှိတယ်အဲ့ဒီအတ္တကပဲမြင်အဲ့ဒီအတ္တပဲခံစားဥပမာထားပါတော့ရူပအတ္တတော့သမနုပတ္တိအတ္တဆွဲပုံက तू ကရုပ်ကိုလည်းပဲအခြေခံပြီးတော့ရုပ်ဟာအတ္တလို့ဆွဲတာရှိတယ် ဝေဒနာကိုအတ္တလို့ဆိုတာရှိတယ်သင်ညာကိုအတ္တလို့ဆိုတာရှိတယ်သင်္ခါရအတ္တလို့ဆိုတာရှိတယ်ဝိညာဉ်အတ္တလို့ဆိုတာရှိတယ်ဒါတော့များသောအားဖြင့်ကတော့ယုတ်နဲ့ဝိညာဉ်နော်ယုတ်ကိုလည်းတစ်ခါတလေအတ္တလို့ဆိုရတယ်ဝိညာဉ်နော်ဝိညာဉ်ခန္ဓာ၅ပါးနာခန္ဓာ၄ပါးထဲမှာဝိညာဉ်ကပို့ပြီးတော့မှအတ္တနဲ့ဆွဲတယ်ဒါတော့ဒီအတ္တဒီဝိညာဉ်ကလေးကတပွားပြီးတပွားပြောင်းနေပြောင်းနေမသေးဘူးလို့ယုံထားတာဒါတော့အဲ့ဒီမသေးဘူးအမျက်ထာဝရရှင်နေတဲ့အကောင်လေးရှိတယ်ဆိုလို့ရှိရင်အဲ့ဒါ အတ္တဒိဋ္ဌိတော့ပါတယ်ဥပမာဦးဇင်းတို့အခုမြန်မာပြည်ကလူတွေပေါ့နော်လူမျိုးမပြောဘူးမြန်မာပြည်ကလူပဲပြောမယ်နော်မတို့ငငယ်တုန်းကတဲလို့ဟေးအခုတည်းထိမသေးပဲနဲ့အခုတည်းဒီချိန်ထိရောက်လာတာနော်အသက်လေးရှင်နေလို့ထင်ဘူးလားထင်ပါတယ်ဗျာမပြောဘူးလားပြောပါတယ်ဗျာဒါတော့အဲ့ဒီအသက်ကဘာပြောတာဘယ်ဟာကိုပြောတာလဲညွှန်းတာလဲအဲ့ဒါအခက်ကြီးဗျာ အခက်ကြီးကဲဖြည့်ကြည့်စမ်းမှာအဲ့ဒါဆိုပြီးဘာလို့ဖြည့်မှလဲဘာလို့ဖြည့်မှလဲမသေးဘူးနော်အခုပြောထားပြီပြီနော်စကလုံးကငါတို့မသေးဘဲနဲ့ငယ်ငယ်တုန်းကတည်းကအခုတရှိနေတာအဲအသက်ရှင်နေလို့ဟေးဒါအဲ့ဒါအဲ့ဘာလွတ်အောင်ဖြည့်တော့ထင်တင်တာတွေထင်တာတွေကများလွန်းလို့ပါဗျာလူတွေစိတ်ထဲမှာ မွေးကလေးကတည်းလို့ဒီနေ့ထိအောင်မသေးပဲနေနေတာကအဲ့ဒီအသက်ကလေးကြောင့်လို့မပြောကြဘူးလားပြောပါတယ်ဗျာပြောတယ်ယုံလဲယုံတယ်ဟုတ်တယ်ဒါပြောတယ်ဒါတော့အဲ့ဒီလိုယုံထားတာကိုမှအဲ့ဒါဒိဋ္ဌိပဲဟာရှင်ဗျာဒီလိုတော့ဗုဒ္ဓဘာသာဗျာဒီဒီမဟုတ်ပါဘူးဟာဗုဒ္ဓဘာသာဗုဒ္ဓဘာသာတတ်တာအမှားတာမှားတာတတ်တာမဆိုင်ဘူးမှားတာမှားတာတတ်တာပဲနော်အဲ့ဒီခန္ဓာကိုယ်ထဲမှာလေ ငငယ်လေးကတည်းလို့မွေးတဲ့ချိန်ကမမွေးကြရစပိုက်ထက်ပဲစပါတော့ဗျဒီနေ့ထီအောင်မသေးဘဲနဲ့မတောက်လျှောက်ပေါ့နော်မပြောင်းမလဲမသေးဘဲနဲ့ဟိုပါလာတယ်ဆိုတဲ့အရာဘာမှမရှိဘူးဒီထက်မှာဘာမှမရှိဘူးဒါတော့မသေးဘဲနဲ့ပါလာအဲ့ဒီဟာလေးမသေးဘဲနဲ့ရှိနေလို့ငါတို့အသက်ရှင်နေဆိုလို့ရှိရင် तू ကမသေးဘဲရှင်တာကအဲ့ဒီအတ္တကောင်လေးပဲရှိတယ်အဲ့ဒီဝိညာဉ်ကောင်လေးပဲရှိတယ်သူတို့ယူဆထားတဲ့ဟာ သူတို့ဆိုတာကဟိုးရှင်းနေပေါင်းကကပေါင်းမြောင်များစွာလူတွေရဲ့စိတ်ထဲမှာထင်ပြီးတော့ရှိလိမ့်မယ်လို့ထင်ပြီးဆွဲထားတာအဲ့ဒါကိုပဲပါဠိလိုအတ္တကောင်လို့ခေါ်တယ်အတ္တနော်သူတို့တက္ကတာတို့ဟိန္ဒူတို့အာတ္မလို့ခေါ်တယ်အာတ္မအတ္တဒါကိုပဲအင်္ဂလိပ်လိုတော့သူတို့ soul လို့ပြန်ကြတာပဲလေဒါတော့အတ္တလို့လည်းပြန်တယ်ဇီဝလို့လည်းပြန်တယ်ဝိညာဉ်လို့လည်းဝိညာဉ်တော့ဝိညာဉ်မဟုတ်ဘူးဝိညာဉ်ကစိတ်ကိုပြောတာဝိညာဉ်အဲဝိညာဉ်လို့လည်းပြန်တယ် ဒါမသေးဘူးအဲ့ဒီမသေးသောဟာလေးငါတို့ဒီထက်မှရှိနေလို့တို့ဒီနေ့ထိအသက်ရှင်နေတာအဲ့ဒီအသက်ကလေးကမသေးဘူးစိတ်ထဲကထင်းနေတာဒါကြောင့်မသေးသောအသက်ဆိုတာမရှိဘူးမသေးသော အသက်ဆိုတဲ့ဟာမျိုးမရှိဘူးအခုရှင်နေတာက ရုပ်တွေပြတ်မသွားအောင်လို့ထိမ့်သိမ့်ဖတ်ထားတဲ့ရုပ်ဇီဝိတရှိတယ်ဒါကရုပ်တွေတစ်ခုပြီးတစ်ခုဒါစစ်တက်စစ်တက်အလွတ်လွတ်အောင်လို့လုပ်ပေးထားတာနော်မသေးတာမဟုတ်ဘူးနံငါလည်းဒီတည်းမဲ့နံတရားတွေရက်မသွားအောင်လို့ နံတရားတွေကိုဇစ်တက်ဇစ်တက်ဇစ်တက်ဇစ်တက်ဖြစ်အောင်လို့အဲ့ဒီလိုမျိုးထိမ့်သိမ့်ထားတဲ့နံတရားရှိတယ်နံဇီဝိတဇီဝိတ္တိဒါတော့ရုပ်မှလည်းဇီဝိတခေါ်တယ်နာမှလည်းဇီဝိတခေါ်တယ်အဲ့ဒီဇီဝိတဆိုတာကိုမြန်မာလိုကြတော့သူတို့ကဟောသူကပြောမယ်ဆိုရင် သူ့ရဲ့မူရင်းစကလုံးအတိပ္ပယ်ကထိမ့်သိမ့်စောင့်ရှောက်ထားခြင်းပါတယ်လေ ထိမ့်သိမ်းစောင့်ရှောက်ထားခြင်းပါဗျာအေး तू ဘာထိမ့်လဲရုပ်တရားတွေပြတ်မသွားအောင်ပြတ်မသွားအောင် तू ထိမ့်ပေးတယ်ရုပ်စုဝိတ္တနံတရားအစဉ်တန်းကြီးနံ process ပေါ့နော်ဒီဟာကြီးမပြတ်အောင်ထိမ့်ပေးထားတယ်နံစီဝိတ္တရုပ်စီဝိတ္တနံစီဝိတ္တ तू ပဲနဲ့ तू ထိမ့်ပေးအဲ့ဒီနှစ်ခုကဆက်လက်ပြီးတော့ဒီလိုပူးပြီးတော့သွားနေတာတွဲသွားနေတာအဲ့ဒီတွဲသွားနေတဲ့အခါမှာမသေးတာတော့မဟုတ်ဘူးသူတို့ကလည်းဖြစ်တည်ပြဖြစ်တည်ပြနဲ့သွားနေရတာနော်ဒီလိုသွားနေရတယ်ရုပ်သက်နံသက်အတိုင်းပဲလေနောက်ရုပ်မှာဆိုလို့ရှိရင်ဥပ္ပတိပဲဥပ္ပတိပဲအဲနံမှာလည်းဥပ္ပတိပဲမရှိဘူးလားလို့ ရှိပါတယ်ဗျာအဲအဲ့ဒါလေးကသူတို့ကဒါတစ်ခုပြီးတစ်ခုသွားနေတာသွားနေကြရတာဒါတော့ကံတရားရဲ့အခြေအပေါ်မှာအခြေခံပြီးတော့မှသွားတယ်ဒါတော့ကောင်းပြီအဲ့ဒီအတိကလေးခါနော်ဦးဇင်းတို့ဗုဒ္ဓဘာသာပြင်ဖြစ်လင့်ကစားဟိုးအ내ဆိုင်ဆုံးသောနေရာမှာကတော့အဲ့ဒါလေးရှိတယ်လို့ယုံကြည်ထားတယ်နော်ဒါတော့အမှန်ကမဟုတ်ဘူးနန်ကလည်းနန်တိုင်းနန်တရားအဆက်ပြတ်မသွားအောင်ထိမ့်ပေးတာကနန်ဇီဝိတဇီဝိဒိန်တေလို့ခေါ်တယ်နော်မိဓမ္မာမှာ နော်အမြဲတမ်းစိတ်တစ်ခုဖြစ်တိုင်းဖြစ်တိုင်းခုနှစ်ခုအမြဲတမ်းတွဲရှင်ရတာရှိတယ်မို့လားဖတ်တာဝေဒနာတင်ညာစေရနာဧကကရာဇီဝိတ္တိမနတိကာရနံပါတ်6ကနံပါတ်6ကအေးအဲ့ဒီဇီဝိတ္တိလေးပြောတာအဲ့ဒီဇီဝိတ္တိတွေကဘယ်စိတ်ပဲလာလာအဲ့ဒီခုနှစ်လုံးကအမြဲတမ်းတော်တော်ပြီးတော့ရှင်ပြီးတယ်အမြဲတမ်းရှင်ပြီးတယ်ဒါတော့အမြဲတမ်းရှင်တယ်ဆိုတာကရှင်တွဲပြီးတယ်ပြောတာနော်အတူတူတွဲပြီးတော့အလောလောရတယ်ဒါတော့အတူတူတွဲလို့လို့တော့ဘယ်စိတ်ပဲလာလာ သူမပါရင်မရဘူးလို့ပြောတာဒါကြောင့်မလို့ဒီနန်သစ်တွေကဇက်တိုက်ဇက်တိုက်ဇက်တိုက်ဖြစ်ဆိုင်ရှိတယ်သူတို့ဇက်တိုက်ဖြစ်နေတာအဲ့ဒီလိုဇက်တိုက်ဖြစ်လို့ရအောင်နန်ဇီဝိတိန်တွေကထိမ့်ပေး၏ရုပ်တရားတွေဇက်တိုက်ဖြစ်လို့ရအောင်ရုပ်ဇီဝိတိန်တွေကထိမ့်ပေး၏ထိုရုပ်ဇီဝိတနန်ဇီဝိတနှစ်ပါးကိုပေါင်းပြီးတော့မြန်မာလိုတော့အသက်လို့ပြန်လိုက်ကြတာဒါတော့တခါအသက်လို့ပြန်လိုက်တော့နာလေလာသူကြားတဲ့သူတွေကဘလို့ထင်လဲဆိုရင်အဲ့ဒါလေးကတော့ငါတို့ထက်မှမသေးဘူးမသေးဘူးရှိတယ်လို့ထင်နေတာ အဲ့ဒါကြောင့်မလို့ငါတို့အသက်ရှင်နေတာနော်အသက်ရှိတယ်အသက်ရှင်နေတယ်နော်အခုအသက်ရှူနေတာအသက်ရှင်တယ်လို့သုံးတာသူတို့ကဒါတော့အသက်ရှူတာရှူတာတတ်တတ်ပဲနော်အဲ့ဒီတော့လူတွေပြောနေတဲ့အသက်ဆိုတာလေးကမပြစ်မစည်းပဲနဲ့ငငယ်ကတဲလို့တခါတည်းအသက်ထွက်သွားသည့်တရားဆိုတော့အဲ့ဒီထွက်တယ်ဆိုတာကမှအဲ့ဒီရှင်နေတာလေးထွက်တယ်လို့သုံးတာတကယ်တမ်းကျတော့ရှင်နေတဲ့ဟာလည်းမရှိဘူးထွက်တာလည်းမရှိဘူးစာမှာသုံးတာကချုပ်တယ်လို့ပဲသုံးတယ်နော် ရှုပ်တယ်လို့ပဲသုံးတယ်ဒါတော့ကောင်းပြီအဲ့ဒီလိုမျိုး ဟာလေးတွေကဒါကဦးဇင်းတို့ဒီတန်တရားကရောကကဘာကရောမိမိဘာသာမှတပတ်အခြားဘာသာတွေမှာရောအသုံးရောအစွဲရောရှိတော့ကိုယ်တွေလည်းပဲထပ်ဆွဲတာပဲနော်ဟိုဘက်ကအိမ်ကကိုယ့်ရဲ့အိမ်ဘက်ကကတ်ရဲ့မိကိုယ့်ရဲ့ဘေးအိမ်ကကတ်ရဲ့အိမ်ကလေအခုခရစ်စမတ်တွေမိတွေထွန်းနေဗျာထွန်းတဲ့ခါကျသူတို့မိတွေကဝန်းထိန်နေတဲ့ခါကျရင်ကိုယ့်ဘက်ကိုအယောင်နေမဟတ်ဘူးလားဟတ်ပါတယ်ခင်ဗျာဟတ်တာဗော ကိုမိမထုံးဘူးနော်ဒါပေမဲ့ဟတ်တယ်ဟတ်တယ် ဒီတိုင်းပဲကိုဘေးနာလူတွေအကုန်လုံးထိန်ဝင်းနေအောင်အဲ့ဒီတိုင်းပဲယူထားတဲ့ခါကျတော့နော်စစ်ကဖြစ်သွားရောအဲဟုတ်ပါသူတို့ပြောတာလည်းဟုတ်လောက်တယ်ရှိလောက်ပါတယ်ဆိုတော့ကိုလည်းပါသွားရောနော်ကိုလည်းပါသွားရောအဲအဲ့ဒါမျိုးဖြစ်နေတာတကယ်တမ်းတော့မှတ်ထားပါအခုနပြောတယ်ဒီအသက်ဆိုတာဟာသူ့ရဲ့ရည်ရွယ်ချက်ကနော်တကယ်ပြီးတော့မှမလေ့လာကျင်တာသိလိမ့်မယ်ဒီအသက်လို့ပြောတဲ့စကားလုံးကဟောဟာရရှာတဲ့ခါမှာခက်တော့ဒါကိုသုံးထားတာဒါပေမဲ့ဒီအသက်ဒီမသေးလို့အသက်လို့ခေါ်တာမဟုတ်ဘူးနော်ဇီဝိတ္တိတွေဆိုတာပါလကစောင့်ရှောက်ခြင်း လက္ခဏာရှိတယ်တဲ့နော်စောင့်ရှောက်ခြင်းလက္ခဏာရှိတယ်တဲ့ तू ကဒီဟောရေဟာကြာကိုစောင့်တယ်လို့ပေါ့ကြာပင်ကိုစောင့်တယ်လို့ပဲကြာပင်ကိုဟောမညွတ်မချောက်သွားအောင်မသေးသွားအောင် ရေကစောင့်တယ်လို့ပဲနော်ဒါတော့ကြာပင်မညွတ်မချောက်အောက်ကရေကစောင့်တယ်အဲ့ဒီလိုမျိုးအဲ့တော့ဒီဇီဝိတဇီဝိဇီဝိတေတိတွေကလည်းပဲအခြားသောနန္တရားတွေရက်ဆဲမသွားအောင်ပြက်ဆဲမသွားအောင်ဆောက်ရှောက်ပေးတယ်သူကိုယ်တိုင်သူလည်းပဲသူကပဲဆောက်ရှောက်တယ် နော်ဒါတော့အဲ့မှာဆန့်ကျင်တယ်နော်အခြားသောနန္တရားသူနဲ့အတူတူလုပ်တော့ကိုးဝါကလှုပ်ဖို့လှုပ်ဖြစ်တယ်စိတ်ရောအကုန်လုံးရက်မတော့အောင်သူကဆောက်ရှောက်ပေးတယ်သူကိုယ်တိုင်ရက်မတော့လဲသူ့ဘာသာသူဆောက်ရှောက်တယ်ဒါတော့ဥပမာကဘာနဲ့တူလဲဆိုဇီဝိတ္တိတွေကလေကရုသမားနဲ့တူတယ်လေကရုသမားကပို့တာတော့သူများပို့တာဒါတော့ဟိုဘက်ကကိုသူလည်းမရောက်ဘူးလားရောက်ပါတယ်ခင်ဗျာအဲရောက်တယ်လို့ပဲဇီဝိတ္တိတွေကအခြားသောပုဂ္ဂိုလ်တွေကိုလည်းစောင့်နေအခြားသောပုဂ္ဂိုလ်မျိုးအခြားသောနန္တရားပေါ့နော် အခြားသောယုတ်တရားနံတရားကိုလည်းစောင့်တယ်သူကိုယ်တိုင်ကိုလည်းသူ့ဘာသာသူစောင့်ရတယ်ဒါတော့သူ့ရဲ့လုံခြုံရေးလည်းသူယူသူများလုံခြုံရေးလည်းသူလုပ်ပေးရတယ်ဥပမာဂိတ်ဂိတ်ဆောင်တဲ့လူကြည့်လေနော်ဂိတ်ဆောင်တဲ့လူတို့အဆောင်လျှောက်တာဝန်ကြတဲ့သူတွေကသူ့ကိုယ်သူလည်းသူတာဝန်ယူရတာပဲဒီ channel မှာရှိနေတဲ့သူတွေကလုံခြုံရေးလည်းသူတာဝန်ယူရတာပဲလေကြည့်ပါလားနော်သူ့ကိုယ်သူမသေးဘူးလဲရသေးတယ်အဲစောင့်ရသေးတယ်မစောင့်လို့မရဘူးသူများချောင်းပြစ်သွားသေးမှာဟုတ် ဒါလည်းလိုတယ်အေးဒါပြီးတော့သူကလည်းသူများကိုစောင့်ဖို့တာဝန်ရှိတယ်သူကိုသူစောင့်ဖို့လည်းတာဝန်ရှိတယ်လေဒါတော့ security လုပ်တဲ့လူဆိုတာအဲ့ဒီလိုပဲဇီဝတ္တိတွေဆိုတာ security ပဲအမှန်တော့ तू မသေးအောင် तू ဘာသာ तू စောင့် तू များမသေးအောင်လည်း तू ကစောင့်ရတယ်အဲ့ဒါကနော်မြန်မာလူပြန်တော့သူ့ကိုဇီဝတ္တိတွေကိုအသက်လို့ပြန်လိုက်တာသို့တော့အဲ့ဒီအသက်ဒီမသေးဘဲနဲ့ထာဝရဒီပြီးတော့မှခန္ဓာကိုယ်တစ်ခုဟောင်းလို့သေကြကြမှာအသက်ကိုပြောင်းဆိုတဲ့အတ္တမျိုးမဟုတ်ပါ စောင့်ရှောက်မှုသဘောကိုရည်ညွှန်းပါ၏နော်အဲ့ဒီလိုမျိုးယူမှသာလေမိမိရဲ့အယူသည်အခုနကပြောတဲ့အတ္တရဲ့အငွေ့အသက်အရက်ကနေကင်းလွတ်မနော်အဲ့ဒါလေးလည်းမှတ်ထားကြအောင်တို့မဆိုလို့ရှိရင်ကို့ဟာကဗုဒ္ဓဘာသာကဖြစ်၏အသက်ကရှိ၏ဆိုတော့နော်ဗုဒ္ဓဘာသာတစ်ပိုင်းဒိဋ္ဌိတစ်ပိုင်းဖြစ်နေတယ်အဲ့ဒါလေးလည်းမှတ်ထားပါဒါတော့ကောင်းပြီဒိဋ္ဌိကအဲ့ဒါမျိုးပြောချင်တာဒါတော့အဲ့ဒီတဏှာနဲ့ဒိဋ္ဌိက နော်ခန္ဓာတွေကိုဆွဲတယ်ခန္ဓာဖွဲ့တာတွေထားလိုက်တော့နောင်ကြရင်ဒါဒါသူ့အထူးသိမ့်မပြောတော့ပါဘူးကျန်တာတွေနည်းနည်းလေးဦးစားပေးပြောကြအောင်ဆိုတဏှာနဲ့ဒိဋ္ဌိနှစ်ပါးကနေဆွဲတာကမင်းညာကလည်းပြောခဲ့ပြီးပြီနော်တဏှာနဲ့ဒိဋ္ဌိနှစ်ပါးကိုတော့ဥပါဒံလို့ခေါ်တာလေဒီမှာနော်တဏှာနဲ့ဒိဋ္ဌိနှစ်ပါးကိုဥပါဒံလို့ခေါ်တယ်ဥပါဒံကနေပြီးတော့ဆွဲတဲ့ဟာကြမှာဥပါဒံနဲ့ခန္ဓာနော်ဥပါဒံကနေဆွဲတာကိုဘာလို့ခေါ်လဲဥပါဒာနဲ့ခန္ဓာပါဗျာအဲဥပါဒာနဲ့ခန္ဓာ ဥပါဒံကဆွဲမှာကလောကီစိတ်စေတသိက်ယုတ်ဘယ်နှပါလဲ၃ပါလောကီစိတ်စေတသိက်ယုတ်၃မျိုးပါ၃မျိုးเนาะအဲ့ဒါလေးမှတ်ထားဒါတော့ तू က logi လို့ကန့်တတ်ထားတယ်နော်။ share ပေးပါဗျာ။ Oh sorry ။မဖြစ်။အော်စောစောမပြောဘူး။စီဘူးစောစော share လိုက်သလားလို့ပါ။မ share ပါဗျာ။မ share ဘူး။အမ။အော်ပြောရမယ်လေ တပည့်တော်ကအရှင်ဖျားဟိုအသစ်မစသေးလို့မရှဲတာမှတ်တာမမြင်ဟာမဟုတ်ပါဗျာစောစောတည်းပြောနေတာပါနော်အာမင်းကအဖောင်းမို့ငါကွက်ဖြစ်နေမှာဘာဖြစ်တာမကွက်ပါဘူးမြင်ရပြီလားမှန်ပါဗျာအဲဟုတ်ပြီနော်နည်းနည်းလေးနည်းနည်းလေးလူမျက်နှာအနေထားကြည့်ပြီးတော့မှလှမ်းပြီးတော့ပြောရတယ်လေရှင် နော်ဒီကတခါတလေကျအဲ့လိုပဲမေ့မေ့သွားရတယ်ကိုကမှ share လိုက်ပြီးပဲအောင်းမေ့နေတယ်ဒီကအရင်ဖွင့်ထားတာဟုတ်နော်မေ့မှာဆိုလို့အရင်ဖွင့်ထားရတယ် file တွေကိုကဒါကြောင့်အခုမြင်ပြီလားမှန်ပါဗျာอืมဟောင်းပြီပွင့်လဲမြင်သာမှုရှိမှာပေါ့အခုတော့မြင်သာမှုမရှိဘဲနဲ့ပွင့်တော့ပွင့်နေပါလေမြင်သာမှုကမရှိဘူးဟလားကောင်းပြီ ဥပါဒံကနော်တဏှာနဲ့ဒိဋ္ဌိကိုဥပါဒံလို့ခေါ်ပါအဲ့တော့ခွဲခိုင်းခွဲပြီးတော့မှတ်အောင်လို့နော်ဥပါဒံနဲ့ခန္ဓာဥပါဒံနဲ့ခန္ဓာဆိုတော့ဥပါဒံနဲ့ခန္ဓာကိုတွဲတွဲပြီးတော့သုံးနေလို့ဒါကြောင့်မလို့အခုခွဲပေးနေတာဒီစကလုံးတွေဒါတွေပဲပြောရမှာကိုယ်အလုပ်ထက်မှာအဲ့ဒါတွေကွဲဖို့အရေးကြီးတယ်ဒါတော့ဥပါဒံလို့ပြောရင်တဏှာနဲ့ဒိဋ္ဌိနှစ်ပါးပဲရတယ်နော်ဥပါဒံလို့ပြောရင်ဘာနဲ့ပါပဲရလဲတဏှာနဲ့ဒိဋ္ဌိနှစ်ပါးပါဗျာအဲတဏှာနဲ့ဒိဋ္ဌိနှစ်ပါးရတယ်နော်အဲ့ဒါလေးတွေကိုစိတ်ထဲမှာစွဲနေအောင်အဲ့ဒီတဏှာဒိဋ္ဌိနှစ်ပါးက စွဲတဲ့သူတို့ကအာယုံပြုတ်တယ်ခေါ်တယ်ဖားရဲ့နောက်ကနေမွေးကလိုက်ပြီးတော့ချောင်းနေတာငါအစာငါအစာလို့နော်နော်အဲ့လိုချောင်းနေတာကိုယ့်ရဲ့နောက်ကနေရှိတယ်ကိုယ့်နောက်မှာရှိတယ်မယုံလှည့်ကြည့်လိုက်ကိုယ့်နောက်ကနေချောင်းနေတာဖမ်းမလို့ဒါတော့ဟိုကသားကောင်လေသားကောင်ဆိုတော့ဒီနောက်ကလိုက်ဖမ်းတဲ့မွေးကတောက်လျှောက်ကြည့်နေတာပေါ့မပြတ်ဘူးဒီလိုပဲဒါစွဲလန်းနေ तू ကအာယုံကိုအလွတ်မပေးတာ အဲ့ဒီတော့မွေဆိုတဲ့အာယုံမွေကနေပြီးတော့ဖားဆိုတဲ့အာယုံနောက်ကိုတစက်စက်လိုက်ပြီးတော့မှအဲကြည့်ပြီးတော့ခါတဲ့ဖမ်းတယ်လို့ပဲเนาะတဏှာဒိဋ္ဌိက လောကီခန္ဓာ၅ပါးကိုဖမ်းတယ်ဒါတော့လောကီစိတ်ရဲ့စေတသိက်ရဲ့ရုပ်ရဲ့အဲ့ဒါကိုလောကီလို့သုံးတယ်ဘာဖြစ်လို့လဲဆိုတော့လောကုတ္တရာတွေကြတော့တဏှာဒိဋ္ဌိရဲ့နယ်ပယ်ကိုလွန်သွားပြီသူတို့ကသူတို့ဝင်လို့သွားလို့လာလို့မရတော့ဘူးနယ်ပယ်တစ်ခုနိုင်ငံတစ်ခုเนาะ ဥပမာထဲမှာဆိုရင်တော့ဒီတုတ်တိုင်ဥပမာဆိုရင်တော့နိဗ္ဗာန်ကဟိုဘက်ချမ်းလောကုတ္တရာကဟိုဘက်ချမ်းလောကီကဒီဘက်ချမ်းဒါကြောင့်မလို့ဒီဘက်ချမ်းဒီဘက်ကမ်းမှာရှိနေတဲ့ခန္ဓာကလောကီခန္ဓာအဲ့ဒီလောကီခန္ဓာကိုဥပါဒါနဲ့ခန္ဓာလို့ခေါ်တယ်။ဘာခန္ဓာလို့ခေါ်လဲ။ဥပါဒါနဲ့ခန္ဓာပါဗျာ။အေးဥပါဒါနဲ့ခန္ဓာဥပါဒံတည်းရဲ့အာယုံဖြစ်သောခန္ဓာ။နော်။ပါတယ်လေ။ဥပါဒံရဲ့အာယုံဖြစ်တဲ့ခန္ဓာပါဗျာ။တနည်းဥပါဒံတွေကဆွဲလန်းနိုင်သောခန္ဓာ။ ဥပါဒံကဆွဲလန်းနိုင်တဲ့ခန္ဓာပါဗျာအဲဒါတော့နော်ဥပါဒံရဲ့အာယုံလို့ပြောခြင်းပြောမပြောခြင်းအဲ့ဒီဥပါဒံကနေဖမ်းနိုင်ဆွဲလန်းနိုင်တယ်နော်သူ့နယ်ပယ်ထဲမှာကိုဒါကြောင့်မလို့ဥပါဒံကနေဆွဲလဲဆွဲလန်းနိုင်တယ်ဖမ်းလဲဖမ်းယူနိုင်တယ်အဲ့ဒါကြောင့်အဲ့ဒီဥပါဒံကဆွဲနိုင်ဖမ်းယူနိုင်တဲ့ခန္ဓာတွေကိုဥပါဒါနဲ့ခန္ဓာဥပါဒါနဲ့ဆွဲယူနိုင်သောဖမ်းယူနိုင်သောခန္ဓာအာယုံပြုနိုင်သောခန္ဓာအဲ့ဒါကသူကလောကီပဲချမ်းမဲ့ရတယ် ဒါတော့ဥပမာထဲမှာဆိုလို့ရှိရင်နောက်ကနေပြီးတော့လိုက်လာတဲ့မွေးကြီးလေးကောင်တော့အခုရန်သူ9ယောက်ပေါ့နော်ရန်သူ9ယောက်တော့ဆဋ္ဌမမြောက်သူ့ရဲ့ငယ်ပေါင်းအဲငယ်ပေါင်းကြီးပဲနော်ရန်သူအဖြစ်ပြောင်းသွားတဲ့ဆဋ္ဌမမြောက်နော်အဲ့ဒီရန်သူတွေကသူ့နောက်ကလိုက်လာတယ်သူတို့တတ်နိုင်တာကဒီဘက်ကမ်းမှာရှိမှပဲတတ်နိုင်မှာဘာဖြစ်လို့လဲဒီဘက်ကမ်းရဲ့နိုင်ငံပိုင်လေပိုင်တဲ့ထက်မှာရှိတယ်ဒီဘက်နိုင်ငံရဲ့ပိုင်တဲ့ထက်မှာရှိတဲ့အတွက်ဒီဘက်နိုင်ငံမျက်နှာခမ်းမှာရှိရင်သူ့ကိုတတ်လို့ရတယ် ဒါပေမဲ့ဒီမွေမွေဖန်းသမားကမွေရင်းသမားကဟိုဘက်ကကိုရောက်ပြီးရင်တော့နိုင်ငံလည်းကွဲသွားပြီလိုက်လို့မရတော့ဘူးဆိုတော့လိုက်တတ်လို့ရအောင်မလားမရတော့ပါဗျာမရတော့ဘူးလွတ်ထွက်သွားပြီသူ့နိုင်ငံသူ့ပိုင်နဲ့သူ့ရဲ့ domain သူ့ရဲ့ territory ကလွတ်သွားပြီလွတ်သွားတဲ့အတွက်ကြောင့်မလို့သူတို့လိုက်တတ်လို့မရတော့အဲ့ဒါလောက်ကုတ်တရာနဲ့တူတယ်ဒါကြောင့်မလို့နောက်ကလိုက်လာတဲ့ရန်သူတွေကတဏှာဒိဋ္ဌိနဲ့တူတယ်နော်ဒါတော့မလွတ်သေးခင်ဒီဘက်ကမှယက်တည်နေသမျှကာလပတ်လုံးအနေထားကတက်ကာယဆိုတဲ့ခန္ဓာ၅ပါးနဲ့တူတယ် တနည်းဥပါဒာနဲ့ခန္ဓာနဲ့တူတယ်ဒါတော့ဥပါဒံနှစ်ပါးသည်တဏှာဒိဋ္ဌိနှစ်ပါးသည်ဒီဘကန်းလို့ခေါ်တဲ့လောကီခန္ဓာတွေကိုပဲသူကအာယုံပြုလို့ဖမ်းလို့ဆွဲလို့ရတယ်ဒါကြောင့်ခန္ဓာကိုခွဲတဲ့အခါမှာလောကီခန္ဓာလောကုတ္တရာခန္ဓာဟိုဘက်ကန်းကိုရောက်သွားတဲ့လောကုတ္တရာခန္ဓာကသူ့နယ်သူ့နယ်မြေလွတ်သွားလို့သူဖမ်းလို့မရတော့ဘူးဒါကြောင့်သူဖမ်းနိုင်တဲ့ဘက်ကဒီဘက်ကန်းဒါကြောင့်မလို့ခွဲလိုက်တော့လောကီခန္ဓာဖြစ်သွားတာဒီဘက်ကန်းကလောကီဟိုဘက်ကန်းကလောကုတ္တရာ ဒါတော့ Loki ဘက်မှာရှိတာကဘာတွေရလဲဆိုရင် Loki စိတ်82ပါးရှိတယ်စေတသိက်52ပါးရှိတယ်ယုတ်28ပါးရှိတယ်တယုတ်တကန်နေမသိလဲကိစ္စမရှိဘူး Loki စိတ်ရဲ့စေတသိက်ရဲ့ယုတ်ရဲ့လို့မှတ်ထားပါဒါကိုမှတ်ရတာရှုပ်တယ်ငါတို့ပြီးဒီမှာလဲနားမလဲဘူးဆိုရင် Loki ယုတ်နံတရားလို့မှတ်ထားလိုက်နော်လွယ်လွယ်မှတ်ခြင်းရဲ့ဟာတို့တော့ရေးဒါတွေမသိဘူးဆိုရင် Loki ယုတ်နံတရားပါတယ်လဲ လောကီယုံနံတရားပါဗျာအဲအဲ့လောက်ဆိုရင်ဒါလောကီယုံနံသည်တဏှာဒိဋ္ဌိရဲ့နေမြေထဲမှာရှိတဲ့အတွက်သူကတဏှာဒိဋ္ဌိဆွဲလန်းဖမ်းယူနိုင်သောခန္ဓာအဲ့ဒီတော့ဥပါဒါနဲ့ခန္ဓာဘာခန္ဓာလဲဥပါဒါနဲ့ခန္ဓာပါဗျာဘယ်တရားတွေဘယ်တရားတွေရလဲဥပါဒါနဲ့ခန္ဓာလို့ပြောရင်လောကီစိတ်စေတသိက်ယုတ်ပါဗျာဟုတ်ပြီကောင်းပြီအဲ့တော့အဲ့ဒီအဲ့ဒီထိတာဥပါဒံဥပါဒံနဲ့ခန္ဓာရပြီနော်ဥပါဒံကဒီနှစ်ပါးအဲ့ဒီနှစ်ပါးကလာပြီးတော့ဆွဲမှာ နော်တဏှာဒိဋ္ဌိဒါကောင်းပြီသူတို့နယ်မြေကလွတ်သွားတဲ့ခန္ဓာကဘယ်သူတွေလဲဆိုရင်ဥပါဒံမစွဲနိုင်တဲ့ခန္ဓာတဏီဥပါဒံနယ်မြေကလွတ်သွားတဲ့ခန္ဓာကြတော့လောကုတ္တရာနယ်မြေကိုရောက်သွားတဲ့ဟိုဘက်ကကိုရောက်သွားတဲ့မေလေးပါးဖိုလေးပါးမှာပါဝင်တဲ့ဘယ်သူတွေလဲဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတော့နံခန္ဓာ၄ပါးပေါ့နော်ရုပ်မပါဘူးနော်လောကုတ္တရာမှာရုပ်မရှိလောကုတ္တရာရုပ်လို့မရှိဘူးအဲ့ဒါလည်းမှတ်ထားအောင်နော်တချို့ကပြောတတ်တယ် ဖျားရှိတဲ့ခန္ဓာကိုယ်ကြီးကလောကုတ္တရာခန္ဓာတဲ့နော်မှတ်ထားရုပ်မှန်ရင်ဘု து ခန္ဓာရှိရှိအဲ့ဒါလောကီပဲရှိတယ်နော်ရုပ်မှန်ရင်ဘာလဲလောကီရုပ်လောကီပဲရှိတယ်အေးသူတို့ကနေပြီးတော့မှသူတို့မြင်ကြားတွေ့ဒါပါတော့နေ့စဉ်ဘဝမှာတာမန်လူတွေကမြင်လိုက်မြင်စိတ်မဖြစ်ဘူးလားဖြစ်ပါတယ်ခင်ဗျဖြစ်တယ်ဒါခန္ဓာ၅ပါးပဲဒါတော့တာမန်လူတွေမှာနော်တာမန်ပုရိသေလူတွေမှာကြတော့မြင်လိုက်တာနဲ့ဒါဥပါဒณะခန္ဓာ၅ပါးလို့ခေါ်ရတယ်သူတို့ကြတော့ မြင်လိုက်တဲ့အခါမှာဥပါဒံမပါတော့ဘူးရိုးရိုးခန္ဓာပဲဖြစ်တော့တာဒါကသူတို့မြင်လိုက်တဲ့ကြားလိုက်တဲ့အခါတွေမှာတဏှာဆွဲเสียမရှိတော့ဘူးမြင်ကာမတ္တကြားကာမတ္တသဘောပေါ့နော်မြင်တဲ့မတ္တအော်ဝရမပါတော့တဏှာဒိဋ္ဌိမပါတဲ့တို့မဆွဲလန်းတော့ဘူးမဆွဲလန်းတော့တဲ့တို့ကရိုးရိုးခန္ဓာတွေဖြစ်သွားတယ်နော်အဲ့ဒီတော့တာမန်လူတွေမှာတော့ပုရိသေတွေမှာတော့မြင်လိုက်တဲ့ဆိုရင်မြင်လိုက်တဲ့ဟာကိုဆွဲတာကိုနော်အကြိုက်ကလေးတွေပါဆွဲကြတဲ့ခါကျတော့ဥပါဒံနဲ့ခန္ဓာတဲ့ဒါတော့ဒီနေရာမှာမမှားဖို့ကဘုရားရန်ဓာတွေရဲ့ တန်တန်မှာရှိနေတယ်ဆိုတာတန်တန်ဆိုတာဖြစ်နေတဲ့ဖြစ်စေပစ္စုပန်ခန္ဓာကိုပြောတာမြင်စေခဏကြားစေခဏနော်နာစေစားစေထိစေတိစေခဏအဲ့ဒီအချိန်အခက်ကလေးတွေမှာသူဥပါဒံဝင်တာဒါတော့ဥပါဒံရှိမှဥပါဒံဝင်မှာပေါ့ဘုရားရန်တာကဥပါဒံမရှိတော့ဝင်စရာရှိသေးလားမရှိပါဗျာမရှိတော့ဘူးဒါတော့သူတို့မြင်တဲ့ကြားတဲ့ပစ္စုပန်ခန္ဓာကရိုးရိုးခန္ဓာလို့ပဲအမည်ရတော့တယ်နော်ဥပါဒံနဲ့ခန္ဓာလို့အမည်မရတော့ဥပါဒံမပါတော့ခန္ဓာပဲရတော့တယ် ဒါတော့ကောင်းပြီလွတ်သွားတဲ့ခန္ဓာတွေဒီမှာကြည့်လိုက်လေမစ်စိတ်၄ပါးဖို့စိတ်၄ပါးမေ၄ပါးဖို့၄ပါးနဲ့တွဲရှင်လာတဲ့နော်ဟိုနာခန္ဓာ၄ပါးပြောတာပါဒါတော့ဟောဒီဝိညာဉ်ဆိုတာကဒီမေ၄ပါးဖို့၄ပါးဝိညာဉ်နဲ့ခန္ဓာဝိညာဉ်ပြောတာဒီစိတ်ပဲဒါတော့အဲ့ဒီဝိညာဉ်နဲ့တွဲပြီးတော့ဖြစ်တဲ့စေတသိက်တွေဒါတော့၃ခုတွဲပါတယ်ဝေဒနာရဲ့တင်ညာရဲ့သင်္ခါရရဲ့အဲသင်္ခါရကတော့သူကများတယ်အတွဲတယ်မသူ့အတွဲကများတယ် အားလုံးပေါင်းသူတို့က3ခုနောက်ကဒီဝိညာဉ်တစ်ခုဆိုတော့ပေါင်းရင်ဘယ်နှခုလဲ4ခုပါဗျာအဲ့ဒါတော့အဲဒါတော့နည်းနည်းတူကျင်လို့ရှိရင်နော်လောကုတ္တရာနာခန္ဓာ၄ပါးဖြစ်သွားတယ်နော်ဘာခန္ဓာ၄ပါးလဲလောကုတ္တရာနာခန္ဓာ၄ပါး तू ကလောကုတ္တရာနယ်တဲ့ကိုရောက်သွားတဲ့အတွက်ဒါကိုလောကုတ္တရာခန္ဓာလို့ပဲပြောရတယ်နော်နောက်ပြီးတော့မှ तू ကရုပ်မပါဘူးနာန်တက်တက်ပဲ ဘာဖြစ်လို့လဲဆိုရုပ်ကဘုရားရှိတဲ့ရုပ်ယန္ပိစကဗုဒ္ဓရှိတဲ့ရုပ်ယန္တာရှိတဲ့ရုပ်ဘယ်သူရုပ်ပဲဖြစ်ဖြစ်ရုပ်မှန်ရင်တော့ဥပါဒါနဲ့ခန္ဓာကြီးပဲဘာဖြစ်လို့လဲဆိုရင်ရုပ်မှန်ရင်မင်းညပြောပြီးပြီလေမိမိကိုယ်ကိုလည်းဆွဲလန်းနိုင်တယ်လို့သူတို့ဘာကကိုယ်ကြည့်တော့လဲမဆွဲလန်းဘူးလားဆွဲလန်းနိုင်ပါတယ်ဗျာဒါတော့ဘုရားယန္တာမှာသူတို့ကိုယ်သူတို့မဆွဲပေမဲ့သူတို့ရဲ့ခန္ဓာကိုယ်တွေကိုတော့သူများကြည့်မဆွဲဘူးလားဆွဲပါတယ်ဗျာဆွဲတယ်လေမနေ့ကတော့ငါပြောပြီးပြီလေ နော်မနေ့ကတော့ငါပြောပြီးပြီရှင်ဥပလုံထေဒီမာကြီးကြောင်းတို့နော် သူကတော့ထေဒီမာတော့ပြောတာငငယ်လှလှချောချောပါအဲ့ဒီငငယ်လှလှချောချောမကြောင်လည်းပဲအဲ့ဒီဟိုရဲနဲ့တွေ့တာနော်သူ့ရဲ့ဘာခေါ်မလဲလူဘွားတော့ကတဲလို့သူ့ကိုပြောရမယ်ဆိုသူ့ကိုလိုက်ပြီးတော့ကြိုက်နေတဲ့ဟာနဲ့အမျိုးတော်မကင်းသေးဘူးအဲ့ဒါနဲ့သွားတွေ့တာဒါတော့ထားပါတော့သူကဒီဘာခေါ်မလဲရန်တာ ဖြစ်နေပြီ ရနာဖြစ်နေတဲ့အတွက်ကြောင့်မလို့ဒီတဏှာဥပါဒမရှိတော့ဘူးသို့တော့သူတို့မှဒီရုပ်ခန္ဓာကိုယ်ကြီးဥဒ္ဒဇယရုပ်ခန္ဓာကိုယ်ကြီးကသူတစ်ပါးတွေမြင်ရင်တတ်မဲ့เสียရာကဖြစ်เสียဖြစ်နေတယ်နော်တဏှာဒိဋ္ဌိနဲ့ဆွဲเสียကြီးပဲဒါဟာနော်ယောက်ျားပဲမိန်းမပဲအလှတယ်ချောတယ်ဘာဖြစ်တယ်ညာဖြစ်တယ်အကုန်လုံးသွားရော့အဲ့တော့အဲ့တော့တဏှာတွေနဲ့ဆွဲမယ်ဒိဋ္ဌိနဲ့သုံးတတ်မယ်ဒါတော့ကြည့်တဲ့သူမြင်တဲ့သူကြားတဲ့သူဘက်ကတော့သူတို့ကသူတို့ကဆွဲเสียဖြစ်နေတာဒါကြောင့်ရုပ်မှန်ရဲ့ဘသူရုပ်ပဲဖြစ်ဖြစ် တဏှာဒိဋ္ဌိနဲ့အာယုံပြုတဲ့နယ်မြေထဲမှာရှိလို့ဥပါဒဏ်နဲ့ခန္ဓာပဲတဏှာဒိဋ္ဌိဆွဲလန်းနိုင်သောတဏှာဒိဋ္ဌိအာယုံပြုနိုင်သောခန္ဓာဒါပေမဲ့ထိုဖရာယန္တာအရိယသူတော်စင်တွေမှာရှိနေတဲ့နော်နာခန္ဓာကြတော့ဆွဲလို့မရတော့ဘူးနော်ဆွဲလို့မရတော့ဘူးအဲ့ဒါကြတော့နာတရားတော့မြင်မှမမြင်ရတာကိုရုပ်တာမြင်ရတာလေဒါတော့သူတို့ရဲ့နာတရားတွေကြတော့မမြင်ရတော့ဘူးမမြင်ရတဲ့အတွက်ကြောင့်မလို့ မစွဲလန့်နိုင်တော့ဘူးအဲ့ဒီတော့အဲ့ဒီ message ဖို့စိတ်မှာရှိနေသောခန္ဓာ၄ပါးယောအဝေဒနာရဲ့တင်ညာရဲ့သင်္ခါရရဲ့ဝိညာဉ်ရဲ့လောကုတ္တရာခန္ဓာနာမ်ခန္ဓာ၄ပါးအဲ့ဒါကလွတ်ထွက်သွားတယ်ဒါတော့သူတို့ကတော့ရိုးရိုးနော်ခန္ဓာလို့ပဲနာမည်ပေးရတော့တယ်ဥပါဒံမရှိတော့တဲ့ဥပါဒံနဲ့ခန္ဓာလို့မခေါ်တော့ဘူးဘသူတွေလဲဆိုရင်နာမ်ခန္ဓာ၄ပါးနော်မှန်ပါဗျာကောင်းပြီအဲ့ဒါလေးဒါလေးကိုနည်းနည်းကွဲကွဲပြားပြားသိစေခြင်းလို့ထပ်ရှင်းတာပါ ဒါတော့ကောင်းပြီဥပါဒံ၄ပါးလည်းပြောကြအောင်စို့နော်ဒါကလည်းမပြောမဖြစ်ဘူးလေဥပါဒံ၄ပါးကိုပြောရမယ်ဒါတော့ကဲဒီဥပါဒံ၄ပါးကိုဒီနေ့ဒီဖတ်လိုက်ပါဗျာတော်မမိုးဖတ်တတ်ပါတယ်ဥပါဒံ၄ပါးကာမဥပါဒံကာမဂုဏ်၌အလွန်ဆွဲလန်းတတ်သော ဥပါဒံလောဘဒိဋ္ဌုပါဒံသီလပတုပါဒံနှင့် အတ္တဝါဒုပါရမတပါကြံဒိဋ္ဌိအာလုံးသီလပတုပါဒံနွားခွေစသည်တို့၏အကျင့်ဆိုးကိုပင်ကိလေသာမှစင်ကြယ်ကြောင်းတန္တရာမှလွတ်မြောက်ကြောင်းဟုမှားမှားယွင်ယွင်ဆွဲလန်းနေသောဥပါဒံအတ္တဝါဒုပါဒံအတ္တရှိသည်ဟု၍ပြောဆိုကဆွဲလန်းနေသောဥပါဒံအဲအဲ့လိုပဲထားလိုက်နော်ဒါတော့ဥပါဒံဘယ်နှပါလဲ ၄ပါးပါဗျာ၄ပါးနော်အဲ့တော့၄ပါးဆိုတော့သူတို့ကအမျိုးအစားကြည့်ပြီးတော့၄ပါးခွဲတာပြောမယ်ဆိုရင်ဒီ၃ပါးကအတူတူပဲဒါကဒိဋ္ဌိတွေနော်အပေါ်တစ်ပါးကတော့ဒါလောဘဆိုတော့သူ့ရဲ့မူရင်းတရားကိုကလောဘနဲ့ဒိဋ္ဌိပဲရှိတာမဟုတ်လားမှန်ပါဗျာလောဘနဲ့ဒိဋ္ဌိပဲရှိတယ်ဒါတော့လောဘကကာမဂုဏ်၌အလွန်ဆွဲလန့်တတ်သောဥပါဒံဒါတော့ကာမဂုဏ်နဲ့အလွန်ဆွဲလန့်အလွန်ဆွဲလန့်တတ်သောဥပါဒံဆိုတော့ဒီနေရာမှာအလွန်ဆိုတာလေးမပါဘူးလား ပါပါတယ်ဗျာပါတယ်အလွန်ဆိုတာလေးမှတ်ထားနော်ဒါတော့လောဘကနှစ်မျိုးဖြစ်သွားတယ်နော်ဟောပရိစ္ဆသမုပ္ပါမှာဆိုလို့ရှိရင်ဝေဒနာပစ္စယတဏှာတဏှာပစ္စယဥပါဒံပါဗျာဥပါဒံ gain အဲ့ဒါဝေဒနာပစ္စယတဏှာအဲ့ဒီတဏှာတော့ကပြော့တယ်တဏှာပစ္စယဥပါဒံလဲရောက်ရောအဲ့ဒီတဏှာကသူကဒီဂရီမြင့်သွားရောနော်မတူဘူးအဲ့ဒါတော့ ဥပါဒံဒီတဏှာပစ္စယဥပါဒံကြတော့တဏှာနဲ့ဒိဋ္ဌိကိုကောက်တယ်ဒါတော့အဲ့ဒီဥပါဒံထဲမှာပါသွားတဲ့တဏှာဒိဋ္ဌိမှာစောစောဟာပြန်သွားကြဆိုတော့ဟောဒီတဏှာပဲဆိုကြပါစို့ဒီမှာဒီတဏှာဟာသူ့ကြီးပဲနေတော့ကဒီလောက်မပြင်းထန်ဘူးဒါတော့ဒိဋ္ဌိနဲ့တွဲပြီးတော့ဥပါဒံလို့သူတို့နှစ်ခုကိုပေါင်ဖွဲ့လိုက်တဲ့အခါမှာဟောဒီတဏှာဒီဂရီအရမြင့်သွားပြီဒါကြောင့်မလို့သူ့ရဲ့လိုချင်မှုဆွဲလမ်းမှုကတာမန်အဆင့်မဟုတ်တော့ဘဲနဲ့ပို့ပြီးတော့ပြင်းပြင်းထန်ထန်မရှိမဖြစ်မရမနေနဲ့အောင် ဒါကိုရမှဒါကိုရှိမှဖြစ်မယ်ဆိုတဲ့အနေမျိုးကိုပြောတာဒါတော့စာမဥပမာပေးတာကတော့ဗာနေဥပမာပေးလဲဆိုရင်တခိုးကတဲ့ညကြလို့ချင်းခိုးဖို့ဒီသူခိုးတဲ့အိမ်ကိုရောက်တဲ့ခါကျတော့လက်နဲ့ဆန်းတာပေါ့နော်ဆန်းတော့ကတဲလို့ဒါ तू ကတခုခုတော့တွေးလိမ့်မယ်လို့ရမ်းတာမဟုတ်လားမှန်ပါဗျာအဲ့တော့အဲ့ဒီလိုမျောလင့်ချက်ကလေးနဲ့လောဘလေးနဲ့ရမ်းနေတဲ့အချိန်ခါမှာလောဘဖြစ်တာနဲ့တူတယ်တဲ့နော်နောက်လက်ကနေပြီးတော့မှ तू ဆန်းနေတဲ့အရာလဲ तू ဆုတ်မိလိုက်ရောတခါတည်းအဲ့ဒါမလွတ်တော့ မချတော့ဘူးမချတော့ဘူးအဲ့လိုဒါတော့မချတော့ဘူးဆိုတော့နော်မရသေးခင်တုန်းကတော့ရလိမ့်နှုံးနှုံးဆိုတဲ့လောဘနဲ့ဆန့်တာမဟုတ်လားမှန်ပါဗျာအေးအဲ့ဒါကလက်ဆန့်နေတဲ့အချိန်ရမ်းနေတယ်ဟိုခိုးဆန်းဆန်းဒီဆန်းဆန်းဒါလည်းလောဘပဲသို့တော့အဲ့ဒီစမ်းနေရင်နဲ့သူ့လိုချင်တာတခုလည်းကင်မိလိုက်ရောမလွတ်တော့ဘူးအဲ့ဒီမလွတ်တော့တဲ့လောဘကဥပါဒံမှာဖြစ်တဲ့လောဘနော်စမ်းနေတဲ့အချိန်ကတော့လောဘစောစောကပြောတဲ့ဝေဒနာပြည့်စရာတဏှာဆိုတဲ့တဏှာတဏှာလောဘပြောတာ အဲ့ဒါကနေပြီးတော့မှစမ်းလို့မိလို့လက်ကဆွဲမိဆုံးမိပြီဆိုရင်တော့ဥပါဒံမလွတ်တော့ဒါငါဟာဆိုတာဖြစ်သွားပြီမွေးကဖားကိုဖမ်းပြီလေမွေးကဖားကိုဖမ်းတယ်လို့ဖြစ်ပြီလေအဲ့ဒီမှာဆုတ်သူပြီးဆုတ်သွားပြီဒါတော့တဏှာဝေဒနာပစ္စယတဏှာမှာပါတဲ့တဏှာနဲ့နော်တဏှာပစ္စယဥပါဒံမှာပါတဲ့ဥပါဒံနဲ့ကိုပါသွားတဲ့တဏှာကနော်သူကဆွဲလန်းမှုဒီဂရီချင်းမတူဘူးလို့မှတ်ပါဒါကြောင့်မလို့အလွန်ဆွဲလန်းတတ်တော်လို့ပြောတာရိုးရိုးလိုချင်တာက နော်ရိုးရိုးလောဘပေါ့နော်ဟာအဲ့ဒါကြီးကိုမရမယ်နေတခါတည်းစောစောလန်းလန်းကြီးနော်စိတ်ထဲမှာဓာကြီးကိုပဲတသတာဖြစ်နေပြီမြင်နေပြီကြားနေပြီဘာပဲလုပ်လို့ဒါပဲမြင်ကြားဒါပဲလိုချင်ဒါပဲရှိချင်တယ်ဆိုတာမျိုးဖြစ်ရင်ဥပါဒံဒါတော့လောဘမှာအဲ့ဒါလို့ဒါတော့ပြောရမယ်ဆိုလို့ရှိရင်ဒီလောဘအသေးစားလေးကအချိန်တိုင်းဖြစ်နေတာအချိန်တိုင်းဖြစ်နေတာဥပမာလမ်းလေးပါလေးထွက်ရှာလိုက်တယ်အေးလားရှုကင်းလေးတာတာယာလိုက်တာလောဘဟောရှုကင်းလေးလားမှလည်းအိမ်လေးကကောင်းလိုက်တာငါပက်ဆန္ဒရှိရင်ဆောက်မယ်လောဘ ဟာအိမ်ထဲထွက်လာတယ်ဟာကားလေးလှလိုက်တာပတ်စံတာရှိဝယ်မယ်လောဘနော်ဒါပေမဲ့ကိုယ်စိတ်ထဲမှာမြင်မြင်သမျှတွေကိုလိုချင်တာတွေမှန်သမျှဆိုတော့ကိုကဟာလှလိုက်တာကောင်းလိုက်တာငါတော့ပတ်စံရှိရင်တော့ဆောင်းအောင်ပဲဘာညာစသည်ဖြစ်ရင်ဒါရိုးရိုးလောဘတွေနေတိုင်းဖြစ်နေတာလမ်းသွားတိုင်းဖြစ်နေတာနော်အနာဆောကတခါတည်းဖုကုံနာရောက်တဲ့နှခေါင်းအနံ့လာတိုးတယ်ဟွန်းပတ်စံတာရှိငါလာဟောဒီဆိုင်လာကိုစားအောင်မယ် ဒါမစားသေးခင်တော့ဒါလေးလျှော့ထားတာပေါ့လေဒါတော့အဲ့ဒီလိုမျိုးအနံလေးနှာခေါင်းလာတိုးတယ်လေအဲ့ဒါမျိုးလေးတွေမှာအနံလေးတိုးမိလို့ချင်းစားကျင်စရာလေးစစသည်ဖြင့်ပေါ့မြင်လိုက်တယ်စားကျင်စရာလေးပေါ့အဝေးကအနံလေးရတယ်လေမွေးထားစားကျင်စရာလေးအဲ့ဒီလိုမျိုးဟာလေးတွေကရိုးရိုးလောပါဒါပေမဲ့ဟာငါစားကိုစားမှာဟာလှုပ်ရှားမှုပြုတော့တခါတည်းမရမကတခါတည်းမရှိရှိအောင်ရှာစားပြီဆိုရင်တော့အဲ့ဒါဥပါဒံမစားလို့မယ်အစမစားရမနေနိုင်နော်ဒါတော့ဥပါဒံမှာ နော်ဘလောက်တိဖြစ်လာလဲဆိုရင်တခုခုကိုကြိုက်ပြီဆိုလို့ရှိရင်အသေးခံစားတယ်လူတွေအသေးခံစားတယ်နော်ဓမ္မတယောက်ဆိုဥစဉ်ပြောပြတာ तू က coffee နဲ့မတက်ဘူးဆရာဝန်ကရှောက်တယ် coffee ရှောက်မရဘူးနှလုံးသားပဲပြစ်တယ်ညာပြစ်တယ်စသည်ဖြင့်ပြောတာပေါ့ तू ကဘာပြောတယ်မှန်လဲဥစဉ်ရှင်အောက်မယ်ဆက်နေတဲ့သမီးလောက်ကတည်းတောက်လာတာတဲ့အခုကြမှာအသက်60လောက်ကြမှာလာရှောင်းခိုင်းဘယ်ရမလဲတဲ့မရှောင်းနိုင်ပါဘူးတဲ့ဩအားကြဖို့ကောင်းတယ်ဆရာဝန်ကသူ့အတွက်ပြောတာနော် तू coffee တောက်နေတာကိုမဖြတ်နိုင်ဘူးတဲ့ဆိုလိုတာအသေးပဲခံမယ်လို့ပြောတာနော်ဒါကြောင့်မလို့မနေ့ကပြောတယ်မို့လားအာယုံ၅ပါးထဲမှာဘာအဆိုးဆုံးလဲရှားပါဗျာရှားရှားမင်းတို့မကြီးအဲ့ဒါကြောင့်ပြောတာရှားဆိုးတယ်နော်ရှားဆိုးတယ်အဲ့ဒါကြောင့်မလို့အဲ့ဒါဥပါဒံဘာလဲလဲဥပါဒံဥပါဒံနော်အဲ့ဒါကြောင့်အဲ့ဒီအဲ့ဒီလိုဖြစ်သွားပြီဆိုလို့ရှိရင်ဒါဥပါဒံလို့ခေါ်တယ်ဒါတော့နော်ရိုးရိုး လိုကာမတ္တလိုချင်ကာမတ္တနော်မျက်စိကမြင်နေကြတယ်။ဩကိုယ်စိတ်ထဲမှာတာမန်ပဲပေါ့နော်။ဩလှလိုက်တာ။ဩကောင်းလိုက်တာ။ตายရလိုက်တာ။ဒီလောက်ဆက်ကတော့လောဘလို့ခေါ်တယ်။ဒါပေမဲ့အဲ့ဒါကြီးကိုနော်ဩထားပါတော့မျက်စိကရှက်ခနဲ့မြင်သွားတယ်။ကိုယ်မျက်လုံးနဲ့လာပြီးတော့မှသူ eye catch ဖြစ်တယ်ဆိုကြပါစို့နော်။မျက်လုံးကသွားပြီးတော့ခိုက်တယ်။မျက်လုံးသွားခိုက်တော့တာမန်ဆုံးတော့ဒီလိုပဲရိုးကြည့်သွားတာ။ကြိုက်ပြီဆိုတော့လည်းဘင်းကနောက်လဲသွားတာပဲလား။ဒါချိတ်ဆွဲထားလိုက်တာ။နော်။ယူပါယုံကနေပြီးတော့မှနော်ဒီဒီဟိုရင်ပေါ်ပါခေါ်လဲ ဒီရာဂဒီအစင်းမှာဖြစ်တဲ့ဒီရူပရာဂခေါ်မှာပေါ့နော်အစင်းမှာသွားကန့်ညိတဲ့ရူပရာဂကသွားကန့်ညိလိုက်တာအဲ့ဒီအစင်းကိုအဲ့ဒီခါကျတော့နောက်ပြန်လဲသွားတာပေါ့ဒါစီပင်လည်းအဲ့ဒါအဲ့ဒါဥပါဒံရဲ့အစပဲဒါတော့တစ်ခုခုကိုဥပါဒံဆိုတာချစ်ချင်းမဖြစ်ဘူးသူကလည်းပဲတဖြည်းဖြည်းနဲ့ယင့်ပြီးတော့ဖြစ်တာယင့်ပြီးတော့ဖြစ်တဲ့အတွက်ခဏခဏအဲ့ဒါကိုတွေးလေလေတွေးလေလေဟော तू ကအတွင်းထဲကဘာဖြစ်လာလေလဲဆွဲဆွဲသွားပါယင့်ယင့်လာတာ ရင့်ရင့်လာတာဒီဂရီတက်တာပြောတာနော်ဒါကြောင့်တခါတည်းနဲ့မဟုတ်ဘူးအထက်ထက်အထက်ထက်တွေးခြင်းအထက်ထက်ထက်ထက်မြင်ခြင်းနော်အထက်ထက်ထက်ကြားနေခြင်းဒီအဲ့ဒီဥပါဒံကိုတရပိတရတရပိတရဒီဂရီတက်တက်သွားတာမွေများပတ်တယ်လို့ပဲမွေခါသူတတ်မဲ့သရဝါကိုပတ်လို့ရှင်တခါတည်းနော်ပထမပတ်လိုက်ပတ်ပြီးလို့ရှင်တခါတည်းကျိုးနဲ့ဆွဲတယ်လို့ကြားထဲမှာဆွဲညစ်တယ်လို့ညှစ်ပလိုက်တာလေဒါကြောင့်မလို့အပတ်ခံရတဲ့ဟိုတဲ့ဆိုရိုးရိုးမပြောနဲ့နွားတောင်အန်ထွက်တယ်နွားပေါက်ဆဆိုစပယ်ကြီးမျိုးများပတ်လဲဟောဒီစားထားတဲ့အစာတွေတောင်အန်ထွက်တာ နော်အဲ့ဒါလောက်ထိပတ်ပလိုက်တာဒါတော့အရစ်အရစ်အရစ်ရဲ့နဲ့ပတ်တော့နွားပဲပြေးမလဲနော်ကြားတောင်ဟိုမျိုးမွေမျိုးလို့ရှိရင်မွေပတ်လို့ရှိရင်သေသေးတာပဲကြားရချင်းသေးတယ်နော်သေတာပဲဆိုပြီးကြီးမျိုးပုံပတ်လို့ရှိရင်ဒါတော့မခံနိုင်ဘူးပေါ့နော်တရားတွေအဲ့လိုပဲဥပါဒံကဘယ်မှပြေးလို့မရအောင်ဖမ်းချုပ်ပလိုက်တာအဲ့ဒါကြောင့်မလို့မွေနဲ့ဥပမာပေးပါတယ်ဒါတော့ကောင်းပြီအာကာမဂုဏ်အာယုံဆိုတာမျက်စိကမြင်တာကြားတာနာတာစားတာထိတာဒီအာယုံတွေကိုတွေးလိုက်မြင်လိုက်ကြားလိုက်တဲ့အခါမှာ ရိုးရိုးလိုချင်ကမတ်တာမကတော့ဘဲနဲ့ဆွဲဆွဲလန်းလန်းလိုချင်ရဲ့အဲ့ဒီလောဘဘာဖြစ်သွားပြီလဲဥပါဒံဖြစ်သွားပါပြီအဲအဲ့ဒါကိုကိုယောဂဖြစ်ရင်ကိုဘာသာကိုကုလို့ရအောင်လို့ဒီဂရီခွဲပေးတာငါဒီလောက်ဆုံးတော့မဆိုးသူဟာဒီအချိန်နေဆိုတော့ငါတိတ်အချိန်နေမကောင်းတော့ဘူးလို့မှတ်ထားနော်ကိုဘာသာကိုခွဲဒါတော့ဒါက ကာမနဲ့ဥပါဒံဒီစကလုံးနှစ်ခုကိုတွဲလိုက်တော့ပါဠိမှာကတော့နော်ကာမဥပါဒံကိုပဲဥလေးကိုမအောက်ကိုထိုးလိုက်တော့ကာမှုပါဒံလို့ဒီလိုပေါင်းသွားတာနော်ပါဠိမှာကနှလုံးတွဲတွဲပြီးတော့ပေါင်းတယ်နော်အင်္ဂလိပ်စကလုံးတွေလည်းပေါင်းတာပါပဲလေအတန်တွေပေါင်းသွားသလိုပဲနော်ပါဠိမှာစကလုံးတစ်ခုနဲ့တစ်ခုနှစ်ခုရှိရင်ခွဲနေစကလုံးကထောက်သွားတယ်ဒါကြောင့်ကာမဥပါဒံကာမဥပါဒံလို့ခွဲခေါ်နေရလို့ရှိရင်ဟောစကလုံးထောက်လို့ကာမနဲ့ဥပါဒံကိုနှလုံးတွဲပြီးတော့ကာမှုပါဒံလို့ဒီလိုတွဲလိုက်တာနော် ဒါတော့ကာမှုပါဒံဆိုတာကအာယုံ၅ပါးမှာကာမဂုဏ်တရားမှာဆွဲဆွဲလန်းလန်းလိုချင်တတ်မှမှုလောဘကိုဟောကာမှုပါဒံလို့ခေါ်တယ်ဒုတိယကဘာဥပါဒံလဲဒိဋ္ဌိဥပါဒံပါဗျာသူကဒိဋ္ဌိဥပါဒံပဲနော်ဒိဋ္ဌိအရင်အယူလွဲမှားမှုနော်အယူလွဲမှားမှုဒါတော့ဒိဋ္ဌိအမှားတော့ဒါသနာပြောတာဒိဋ္ဌိဆိုတာဒါသနာဒါသနာဆိုတာအမြင်မဟုတ်လားမှန်ပါဗျာအမြင်ဒါကြောင့်မလို့လူတွေကတရားရောက် ဩအမြင်ဖောက်ပြန်သွားပြီဆိုရင်ပေါ့နော်ငကိုတော့ကအများခံယူထားတဲ့အများနားလေအများသွားနေတဲ့သွားရွတ်သွားစဉ်လမ်းကြောင်းကနေဘေးကိုဖောက်သွားပြီဆန့်ကျင်ဘက်ကိုဆန့်ကျင်ဘက် direction ကိုပြန်လှည့်သွားတယ်ဆိုရင်ဒီလူနော်ဖောက်ပြန်သွားပြီလို့မပြောဘူးလားပြောပါတယ်ခင်ဗျာအမြင်ဖောက်ပြန်သွားပြီတဲ့ဒါတော့အဲ့ဒါဒိဋ္ဌိနော်ဒသနာဒိဋ္ဌိရဲ့မူရင်းကဒသနာပဲဒါဒသနာကိုဒိဋ္ဌိလို့ပြောတာ နော်တသနာမြင်ချင်းဒိဋ္ဌိမြင်ချင်းပဲဘာမြင်တာလဲဆိုရင်အတွေးခေါ်ကိုပြောတာဒီနေရာမှာကတော့မျက်စိနဲ့မြင်တာပြောတာမဟုတ်ဘူးသူ့ရဲ့အမြင်အတွေးခေါ်ပြောင်းသွားတာဒါတော့ပြောင်းသွားတဲ့အတွက်ကြောင့်မလို့နော်မူလမှန်ကန်တဲ့သဘောသဘာဝကနေနော်မမှန်ကန်တဲ့သဘောသဘာဝဘက်ကိုတွေးခေါ်လာလို့ဒိဋ္ဌိဒါတော့အဲ့ဒီမှာသူကအယူအဆပိုင်းဆိုင်ရာပေါ့နော်ဒီမှာသူကအောက်မှာတိလပတဥပါဒာနဲ့အတ္တဝါဒဥပါဒံလို့သူကနှစ်ခုရှိတယ် နော်အဲ့ဒီအောက်ကနှစ်ခုကကြံတဲ့ဟာမှန်သမျှဒီထက်ကိုအကုန်ဝင်သွားတာဒီထက်ကိုနော်ဒီထက်အကုန်ဝင်သွားတာဒါတော့သူတို့ကအောက်ကနှစ်ခုကတော့သူ့ဘာသာသူတိတ္တနာမည်စီရှိတဲ့အတွက်သူတို့ကိုဘေးဖယ်လိုက်တယ်ဒါတော့ကြံသောဒိဋ္ဌိမှန်သမျှသည် နော်ဒိဋ္ဌိဥပါဒံနဲ့မှဝင်သွားတယ်အဲ့ဒါမျိုးဒါတော့သီလပတ္တဥပါဒံနော်အတ္တဝါဒဥပါဒံမှတပါကြံဒိဋ္ဌိအလုံးကဒိဋ္ဌုပါဒံလို့ဒီလိုမှတ်ထားနော်ဒိဋ္ဌိအလုံးကိုခြုံယူလိုက်တာပဲ နောက်သီလပတ္တဥပါဒံဒါလေးကနည်းနည်းလေးစကလုံးလဲရှုပ်တယ်ပြောရတယ်လဲနည်းနည်းတော့ရှုပ်တယ်သီလနဲ့ဝတ္တဆိုတဲ့နှလုံးရှိတယ်နော်သီလဆိုတာကသူတို့ရှေ့ကတုန်းကလူတွေကနေပြီးတော့မှဒါဟာနွားလိုကျင့်မှခွေးလိုကျင့်မှနော်သူတို့ကိလေသာတွေကစင်ကြယ်မယ်တန်တရားကထွတ်မြောက်မယ်လို့အဲ့ဒါလိုယုံကြည်ထားတာနော်တချို့ကြတော့လည်းပဲဒီဟောဘာခေါ်မလဲဆိုလို့ရှိရင် sacrifice လုပ်ရတယ်လေနော်လူတွေတခါတည်းဟိုတဲ့ နတ်တရားတာလေနော်ဟိုဟိုတော့ကဆိုလို့ရှိရင်တော့ဖီရူဘက်မှာသူတို့လုတ်ရှိခဲ့တယ်လေတောင်ပေါ်တွေမှာအမလေးအမျိုးသမီးတောင်ငယ်ငယ်ချောချောအပြိုးမရတယ်နော်ဒဏ်ရာဒဏ်ကျက်ဘာရွဘာမှမရှိရဘူးတဲ့နော်အခုတည်းကအယိုးတွေသူတို့ပြတော့မဲ့အဲ့ဒါကြီးရှိတယ်အဲ့ဒါမျိုးတွေဟာသူတို့ကဒါကိုတင်လိုက်လို့ရှိရင်နော်မြမာကြီးကိုသူတို့ကဟိုးတောင်ထိပ်ပေါ်မှာသွားတင်ရတယ်အရှင်လက်လက်ကြီးဟိုရင်လောက်ရတာကူမြှောက်ရတာဒါအဲ့ဒါလိုတင်လိုက်ရင်သူတို့ကဟာကြီးပွားမယ်ချမ်းသာမယ်တည်ပြီးတဲ့ခါကျသူနတ်ပြည်ရောက်မယ်မြမပြည်ရောက်မယ်လို့ယုံကြည်တာ အဲ့ဒီလိုမျိုးယုံကြည်တဲ့ဟာမျိုးကြတော့ဝတ္တလို့ခေါ်တာနော်ဒါတော့ကျွဲတွေနွားအဲခွေးတွေနွားတွေလို့ကျင့်မှရမယ်ဆိုရင်တီလဒါကအလိဝတ္တကအကျင့်အလိနဲ့အကျင့်သူတို့ကတွဲခေါ်တယ်အလိအကျင့်နော်ဒါတော့နွားခွေးလို့ကျင့်မှတန်တရားကအဲကိလေသာကစင်ကြယ်မဲ့ဆိုပြီးတော့နွားကဲ့သို့ခွေးကဲ့သို့နေစားတော့လို့ရင်ဒါကတီလအလိခေါ်တယ် ခုနကပြောသလိုမျိုးဟာဟိုလိုတွေတခါတည်းပူဇော်ပါအောင်ပသပါအောင်မာတလိဆန်နေပူဇော်ရတယ်လူအရှင်လက်လက်ပူဇော်ရတယ်စသဖြင့်အဲ့ဒီလိုမျိုးပူဇော်ရတဲ့ sacrifice လုပ်တာမျိုးတွေမှားယွင်းသောပူဇော်ပသမှုပြောတာနတ်တွေပူဇော်ပသတယ်လည်းပါတယ်နော်အဲ့ဒီထက်မှာတချို့နတ်တွေပသတယ်အဲ့တော့အဲ့ဒီလိုမျိုးပူဇော်ပသခြင်းဖြင့်ကိလေသာစင်ကြယ်မယ်တန်တရားကစင်ကြယ်မယ်ကိလေသာကတန်တရားကလွတ်မြောက်မယ်လို့ယုံကြည်ပြီးတော့မှပူဇော်တာပသတာဟိုဟာကတော့သူတို့လိုကျင့်တာနော်ဒါကြောင့်မလို့အလေးရဲ့အကျင့်ရဲ့အဲ့ဒီလိုနှစ်ခုကွဲပါတယ် ဒါတော့အဲအိန္ဒိယမှာဒါတွေခုတွေရှိတယ်အခုတွေရှိတယ်အိန္ဒိယရောက်ဘူးလည်းသိလိမ့်မယ်အဲ့ဒီလိုမျိုးမှားယွင်းတဲ့နော်ကျွမ်းသွားတိရစ္ဆာန်တွေကဲ့သို့သောအလေးရဲ့မှားယွင်းသောပူဇော်ပသမှု နော် sacrifice လုပ်တာမျိုးတွေရဲ့အဲ့ဒါမျိုးတွေဟာတိလပတဥပါဒံတဲ့နော်ဒါတွေကဒီနေ့တည်းရှိတာကြည့်နော်မိမိတို့ကကံကောင်းလုံးလို့နော်မှန်ကန်တဲ့ဘာသာရောက်တယ်ဒါတဲ့ဒီလိုပဲပြောရမှာပဲကိုဒါမလုပ်ဘူးလေဒါတော့အဲ့ဒါမျိုးကတိလပတ ဥပါဒံတဲ့နောက်တစ်ခုအတ္တဝါဒဥပါဒံဒါကစောစောလေးကပြောလိုက်တဲ့ဟာမသေးသောအတ္တကောင်လေးအမြဲထာဝရခန္ဓာထဲမှာရှိနေတယ်လို့ယုံကြည်ထားတာအဲ့ဒီလိုမျိုးအတ္တကောင်လေးကရှိလို့တို့ရှင်နေတယ်သိနေတယ်ကြားနေတယ်မြင်နေပြောနေရတယ်နော်အတ္တကိုယူတာတော့အမတန်ရှုပ်ထွေးတယ်နော်အတ္တယူရတာဥစဉ်နဲ့လည်းဒီပြောခဲ့တာလည်းတော်တော်များလာပါပြီသင်တန်းနေထဲမှာနော်သူတော့အကျယ်ချက်မပြောတော့ဘူးဒါတော့မှတ်ထားမှာကနော်အတ္တဆိုတာဒီထက်မှမသေးသော တချို့ကဝိညာဉ်ကိုအတ္တလို့ဆွဲတယ်တချို့ကယုတ်ကိုအတ္တလို့ဆွဲတယ်တချို့ကမတည်သောအရာလေးတစ်ခုခု something ပေါ့ something ဒီဒီ everlasting သူ soul ဒါလေးကိုပြောတာထောက်ပြပါဆိုမပြနိုင်ဘူးရှိတယ် something inside အဲ့လိုပြောအဲ့လိုပဲပြောကြတယ်ဒါတော့အဲ့ဒီ something ကအတ္တပဲရှိမှမရှိဘဲကိုဒါတော့အဲ့ဒီလိုမျိုးယုံကြည်ပြီးတော့ဆွဲလန်းနေရင်အဲ့ဒါအတ္တဥပါဒံအတ္တဝါဒဥပါဒံအတ္တရှိတယ်လို့ယုံကြည်ပြောဆိုနေတဲ့ဝါဒဒါတော့အလုံးပေါင်းလိုက်ရင်ဒိဋ္ဌိနိပတ်တတာဘယ်နှခုဖြစ်သွားလဲ 3ခုပါဗျာအေးအဲ့ဒါဒိဋ္ဌိပဲသို့တော်လည်းနာမည်ကတိတန့်စီခွဲပြောတဲ့အတွက်3ခုခွဲသွားတာတကယ်တမ်းကတော့ဒိဋ္ဌိပဲเนาะအဘောကဟာကလောဘဒါကြောင့်မလို့ဥပါဒံမှာတကယ်မူရင်တေကနှစ်ပါးပဲရှိတယ်အာယုံ၅ပါးကာမဂုဏ်တရားကိုဆွဲလန်းတာကကာမဥပါဒံအဲကျန်တဲ့ဟိုတဲ့ငါကကျန်တဲ့ဒိဋ္ဌိသုံးပါးကိုဆွဲတာကဒိဋ္ဌိနဲ့ဆွဲတဲ့ဥပါဒံနော်ဒါနာမည်လေးတွေပဲ꿰သွားတာဒါအဲ့ဒီမှာဘုသူတပြည့်မှတ်တာပါဝိသုရိမေမဟာတိကမှာပြောထားတာလေ ဒီဒိဋ္ဌိတွေရဲ့ပေါက်ဖွားရာကတဲ့ဘယ်ကလာသလဲဆိုရင်မူလရင်းကနော်တဗ္ဗဒိဋ္ဌိရာတဗ္ဗဒိဋ္ဌိရော အလုံးစုံသောဒိဋ္ဌိမှန်သမျှတွေရဲ့နော်မူရင်းကအတ္တဒိဋ္ဌိမူလိကာတဲ့အတ္တဒိဋ္ဌိတဲ့အဲ့ဒါမှတ်ထားဒီဒိဋ္ဌိပြောတာနော်အတ္တဒိဋ္ဌိအဲ့ဒီအတ္တဒိဋ္ဌိကိုနာမည်တစ်မျိုးတက်ကာယဒိဋ္ဌိလို့လည်းခေါ်တယ်နော်အဲ့ဒါလေးမှတ်ထားပါအတ္တဒိဋ္ဌိသို့မဟုတ်တက်ကာယဒိဋ္ဌိသည် ဒိဋ္ဌိအာလုံးတို့ဤပေါက်ဖွားရာမူရဲ့မာသာကြီးနော်အဲ့ဒါအဲ့ဒီကနေပေါက်ဖွားတယ်ဒါဟာမျိုးစေ့ပဲ the seed of round understanding the seed of round view နော်အဲ့ဒါ seed ပဲမျိုးစီပဲအဲ့ဒီကပေါက်ဖွားတာဒါဒီကျန်တာတက်ကဒိဋ္ဌိဥစေတတိဗာတိတိညာဒိဋ္ဌိဒါတွေကနောက်ကအပေါ်ကနေပွားလာတဲ့ဟာသူ့မူရင်းမျိုးစီကအတ္တဒိဋ္ဌိသို့မဟုတ်တက္ကာယဒိဋ္ဌိပါတယ်လေအတ္တဒိဋ္ဌိသို့မဟုတ်တက္ကာယဒိဋ္ဌိကမူရင်းဟုတ် ဟိုရဲ့အဲ့ဒီကနေပေါက်ဖွားတယ်လို့မှတ်ပါနော်ဒိဋ္ဌိ62ပါးရှိတယ်ဘယ်ကပေါက်ဖွားတယ်လဲဆိုရင်အခုတွေ့ပြီမို့လားမှန်ပါဗျာဘယ်ကပေါက်အတ္တဒိဋ္ဌိသို့မဟုတ်တက္ကာယဒိဋ္ဌိကနေမှပေါက်ပွားတာပါဗျာဟွန်းသူအကျံကံအလိုကိုကိုကလို့ကျလို့ချင်းဝိတ္တုမမဟာဒီကာလို့မှတ်ထားနော်ဒါကကိုကစတင်တန်းလေးပါလေးလိုက်ဖူးတယ်ဆိုတော့အဲ့ဒါလောက်လေးထောက်ပြနေဘုန်းကြီးတော်ဟာဒီတကမှမလွယ်ဘူးဟာကျန်ကန်ကျန်နေကျန်ကန်နေဟိုတဲ့နဲ့လာတာဆိုပြီးတော့တရားမဟောရလို့ထွက်ပြေးနေလို့တရားပါမနာပဲဖြစ်နေ ဒီတိုင်းလည်းမပြောကြနဲ့အသာလေးမေ့မေ့နေကြအောင်ဘုန်းကြီးတွေလည်းတစ်ခါတလေကြာကြောက်တယ်စာရီပေရင်းနဲ့လိုက်ဦးစင်းတော့စာကြောက်တယ်သိမလွယ်ဘူးခါဒီတချို့ကအပြီးတမှာပဋ္ဌာန်းလာမေးတယ်ဦးစင်းတော့ပဋ္ဌာန်းဝေးတာကြာတာတစ်ခါတလေပဋ္ဌာန်းနေမေ့နေပြီအဲ့ဒါလာမမေ့နေလို့ပြောတာစောစောရတယ်လို့အခုပိတ်ထားတာပဋ္ဌာန်းနေရသင်နေမှရတယ်ဒါမှမဟုတ်ဆိုရင်ဇာမွဲဖြည့်ပြီးတဲ့အချိန်ပြန်မသင်လို့ရှင်မေ့တယ်နော်ထားပါတော့ဒီနေရာမှာဒါဒိဋ္ဌိနဲ့ပတ်သက်တာလေကောင်းပြီအခုခန္ဓာ၅ပါး ဆွဲလန့်ခန္ဓာ၅ပါးပေါ့နော်အဲ့ဒါဥဒိဋ္ဌိနဲ့တဏှာနဲ့ဒိဋ္ဌိနဲ့ဆွဲလန့်တော့အဲ့ဒီခန္ဓာ၅ပါးကိုဥပါဒာနဲ့ခန္ဓာ၅ပါးလို့ခေါ်တယ်ဘာခန္ဓာ၅ပါးလဲဥပါဒာနဲ့ခန္ဓာ၅ပါးပါခင်နော်ဒါတော့ထပ်ပြီးတော့မေးမယ်ဥပါဒာကဘယ်နှပါးရှိလဲဗျာမူရင်း2ပါးပါဗျာမူရင်းက2ပါးဒါပဲမှတ်ထားလိုက်တော့နော်ဘယ်သူတွေလဲဆိုရင်တဏှာရဲ့ဒိဋ္ဌိတဏှာကဘာတွေကိုဆွဲတယ်လဲဆိုရင်တဏှာကာမဂုဏ် အာယုံ၅ပါးပါဗျာအဲဆောဆောလန်လန်အာယုံ၅ပါးပေါ့နော်ဒိဋ္ဌိကြတော့အယူဝါဒမှန်သမျှတွေပဲပြောလိုက်ပါတော့နော်အယူဝါဒအယူအဆမှန်သမျှတွေဒီလောက်ဆိုရင်လွန်လောက်ပါတယ်နော်အပြီးဒီမှာတင်တာမဟုတ်တော့ဒါကအခုကကတော့မြင်ဘူးကြားဘူးအောင်လို့ပြောရခြင်းဖြစ်ပါတယ်ဒိဋ္ဌိဆိုတာတော့နော်မှားယွင်းတော့အယူအဆပူဇော်ပတ်တာမှုတွေတွေးခေါ်မှုတွေအကုန်လုံးပါတယ်ဒါအကုန်လုံးနောက်ဆုံးထည့်လိုက်တာပဲနော်ဒါတော့မူရင်းလေးတော့မှတ်ထားအတ္တဒိဋ္ဌိလို့မှတ်လိုက်ပါပါတယ်လေအတ္တဒိဋ္ဌိပါဗျာဒိဋ္ဌိတကာတို့ရဲ့ ဟိုရင်ပေါ့နော်မူမူရင်ပေါ့မူရင်နော်အဲ့လောက်ကလေးမှတ်ပါဒါတော့ကောင်းပြီအဲ့ဒီတဏှာနဲ့ဒိဋ္ဌိဥပါဒံတရားဘယ်ချိန်ဖြစ်တာလဲတဲ့အဲ့ဒီမှာလာတာနော်ပြဿနာကအဲ့ဒီပြဿနာဘာဖြစ်လဲလဲဆိုလို့ရှိရင်နော်အာယုန်တစ်ခုကိုတွေးပြီဆိုတဲ့ခါကျတော့တဏှာဒိဋ္ဌိဝင်တဲ့အချိန်ရှိတယ်ဝိပဿနာပညာဝင်တဲ့အချိန်ရှိတယ်နော်ဒါတော့ဝင်တဲ့အချိန်မှာတဏှာဒိဋ္ဌိကလည်းဒီခန္ဓာ၅ပါးကိုပဲရှုတယ်ဝိပဿနာကလည်းပဲဒီခန္ဓာ၅ပါးပဲရှုတယ်မတူဘူးလား တူပါတယ်ဗျာတူတယ်နော်ဥပါဒနဲ့ခန္ဓာ၅ပါးဒါသူကဟိုရင်ကသွားပြီးတော့တွေ့နေတာက တခုတည်းဖြစ်မနေဘူးလားမှန်ပါဗျာအဲဥပါဒနဲ့ခန္ဓာ၅ပါးနောက်ဦးဇင်းတို့ဟောဒီဝိပဿနာရှုတယ်ဆိုတာအများအားပြောပြောနေတယ်ဘာကိုရှုလဲဆိုရင်ဥပါဒနဲ့ခန္ဓာ၅ပါးဘာကိုရှုလဲဥပါဒနဲ့ခန္ဓာ၅ပါးကိုပါဗျာကဲအခုတဏှာကဆွဲတော့လည်းပဲဘာဘာဝဲဆွဲလဲဒီဥပါဒနဲ့ခန္ဓာကိုပဲဆွဲတာပါဗျာအဲဒါတော့ဒါတော့ ဒီဥပါဒနဲ့ခန္ဓာကို နော်တဏှာဒိဋ္ဌိကလည်းဆွဲတယ်ဝိပဿနာကလည်းရှုတယ်ဒါကိုပြောတာနော်တခုတည်းပဲဒါတော့သူဥသူစာကိုဥကိုစာပဲနော်ကိုဥကိုစာပဲအဲ့တော့ကောင်းပြီဒီမာစီမာတရားထုတ်ဘူးလို့ရှင်တော့မာစီဆရာတော်ကြီးရဲ့ဒီဆောင်းပုတ်ကလေးကနေတိုင်းဆိုကြတယ်ဝိပဿနာဉာဏ်ဆိုတာကြားဘူးကြ ဘယ်ဟာဘယ်ဟာရှုရဖြစ်သည်နည်းဝိပဿနာဉာဏ်ဘယ်ဟာရှုရဖြစ်သည်နည်းတဲ့အဖြေကပါတယ်လေဗျာရတဲ့တရားပါဘယ်နိုင်ငံငါးခန္ဓာမှန်စွာရှုရဖြစ်သည်ဟာတရား plus ပဲ100 plus ပေးလိုက်ပြီနော်ရရမှတ်မိတယ်ဆိုတော့ဆွဲလန်းနိုင်ရာငါးခန္ဓာမှန်စွာမှန်စွာရှုရဖြစ်သည်အေးဆွဲလန်းနိုင်ရာဆိုတော့အခုတွေ့ပြီဘယ်ခန္ဓာတွေဖြစ်သွားမလဲဒီဥပါဒာနဲ့ခန္ဓာကအဲဟုတ်တယ် ဥပါဒနဲ့ခန္ဓာနော်ဆွဲလန့်နိုင်တယ်ဟာဘသူကဆွဲမှာလဲဆိုရင်တဏ္ဍာဒိဋ္ဌိတို့ကဆွဲမှာပါအဲတဏ္ဍာဒိဋ္ဌိကနေသူ့နယ်မြေသူ့ဒိုမိန်သူ့ထာရထော်တွေထဲမှာရှိတဲ့အတွက်ဆွဲမယ်တဲ့နော်ကောင်းပြီဝိပဿနာရှုတော့ကဘာပဲရှုလဲဒီဥပါဒณะခန္ဓာ၅ပါးကိုပဲရှုရမှာရှုရမှာအဲ့ဒါရှုရမှာဒါတော့ကောင်းပြီဒါတော့တဏှာလဲလာမယ်ဝိပဿနာလဲလာတယ်တဏှာလဲလာတယ်ဒါတော့ဘယ်အချိန်နေလဲဆိုတော့ဒီဖြစ်ချိန်လေးတော့ သိဖို့မလိုဘူးလားလိုပါတယ်ဖေဟာအဲဒါတော့ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှုရဖြစ်သည်နည်းဆွဲလန်းနေရငါးခန္ဓာမှန်စွာရှုရဖြစ်သည်ဝိပဿနာရှုခြင်းဘယ်ရှုမလဲဆိုတော့ဒီဥပါဒနဲ့ခန္ဓာဆွဲလန်းမှုဖြစ်နေတဲ့ဟာဘာဒါတော့ကောင်းပြီဘယ်ကျိုးငါထိုခန္ဓာဘယ်ခါရှုရဖြစ်သည်နည်းနောက်တစ်ခါမေးခွန်းထပ်လာတယ်မဆွဲဖို့ရာဖြစ်စဲမှာမှန်စွာရှုရဖြစ်သည်ဟာအနာသာ100 မစွဲဖို့ရာနော်ဘာကြောင့်ရှုတယ်လဲဆိုရင်အဖြေကလာတယ်မစွဲဖို့ကောင်းပြီဘယ်ချိန်လဲဖြစ်စဲမှာပါအာဟုတ်တယ်နော် point လေးကဒါလေးပဲဒါတော့ကောင်းပြီဖြစ်စဲလေးမှာနော်မရှုရင်ဘာလို့လာမလဲအဲ့ဒီတဏှာဒိဋ္ဌိတို့ကလာမှာပါဗျာရှုရင်ဘာလို့ဥမလဲရှုရင်ဝိပဿနာရှုတဲ့ဉာဏ်ဥမှာပါဗျာအဲဉာဏ်ဥတယ်အဲ့ဒါပဲဒီ point လေးဒီ point လေးဒီ moment လေး နော်အဲ့ဒါကြောင့်ဖြစ်ဆက်ဖြစ်ဆက်ဖြစ်ဆက်ဖြစ်ဆက်လို့ပြောတယ်ဒါကြောင့်မလို့မြင်ဆဲကြားဆဲနမ်းဆဲစားဆဲထိဆဲတီဆဲလို့ဆဲတွေမပါဘူးလားပါပါတယ်ဗျာအေးမြင်နေဆဲမြင်နေခိုက်မမြင်သေးခင်ကြုံမရှုနဲ့မြင်ပြီးမှမနေ့ကဟိုလေဒီနေ့ကျမှပြန်အာယုံမရှုနဲ့ပြီးပြီမနေ့ကဟာလွန်သွားပြီမနေ့ပြန်မလာသေးဘူးပစ္စုပန်တဲ့တယ်လေရှုဒါပြောတာဘာဖြစ်လို့ပစ္စုပန်တဲ့တယ်ရှုရတယ်လဲအခုပေါ်ပြီပစ္စုပန်တဲ့တယ်မရှုဘသူဥမလဲ တဏှာဒိဋ္ဌိကဥသွားမှာပါတဏှာဒိဋ္ဌိဥသွားမှာတဏှာဒိဋ္ဌိကသိမ့်ပိုက်သွားမှာပြောတာအဲ့ဒါကြောင့်မလို့ဝိပဿနာရှုတဲ့ခါကျတော့မိမိတို့ကနော်ဒီအရှုခံအာယုလေးကိုစိတ်ကိုစိုက်မထားဘူးလားစိုက်ရပါတယ်ခင်ဗျတောက်လျှောက်ကြည့်နေရတာတောက်လျှောက်ကြည့်နေရတာ observing နော်ဒါပတ္တဆိုတာဒါပဲဝိနော်အနေစာဒုက္ခအနတ္တလက္ခဏာ၃ပါးကိုမြင်အောင်ပတ္တတောက်လျှောက်ကြည့်နေနော် pay attention to the object all the time နော်တစ်ချိန်လုံးပေးနေရတယ်ဒါကြောင့် full attention လို့သုံးတယ်နော် full attention ပျော့ပျော့နဲ့မရဘူးတချမ်းတစ်ဘက်မရဘူး50%မရဘူး attention ပေးနိုင်မှဒီ object ပြောင်းတာကိုသိတယ်အဲ့ဒါကြောင့်ကောင်းပြီနော်မိမိတို့ကဝိပဿနာလေ့လာတာဖြစ်တဲ့အတွက်ကြောင့်မလို့ဟောဒီပစ္စုပန်ဖြစ်စေနော်မြင်ကြိုက်ကြားကြိုက်နားကြိုက်စားကြိုက်ထိကြိုက်သိကြိုက်မှာဝိပဿနာမရှိရတဏှာဒိဋ္ဌိကဆွဲမယ်တဏှာဒိဋ္ဌိဆွဲပြီဆိုရင်တဏှာဒိဋ္ဌိကဒါပြောမယ်ဆိုသမုဒိယသစ္စာဆွဲလိုက်တဲ့အခါကျတော့ဟောဒီဆွဲလိုက်မှုကြောင့် तू ကနော် အဲသူကတဏှာဒိဋ္ဌိကဥပါဒနာဆိုဥပါဒနာပစ္စယကမ္မဘဝကမ္မဘဝလောက်တော့မယ်တခုခုဆွဲပြီဆိုတော့လေကမ္မဘဝပစ္စယဇာတိဇာတိဇာတိပြီးတော့သရမရဏတေယောဟုတ်တယ်လေဟုတ်တယ်လေဇရာမရဏသေရော့ပေါ့ဇာတိပြီးတော့ဇရာမရဏသေရော့ဆိုရင်ကောင်းပြီဥပါဒံသည်သူကဘယ်ကိုသွားညွှန်းတယ်လဲဆိုတော့မရဏသွားညွှန်းတယ်ဘယ်ညွှန်းလဲမရဏကိုညွှန်းပါဆွဲလန်းတယ်ပြုတ်လုတယ်နော် ကျတော့ဆွဲလန်းပြီးတော့ပြုတ်လုတဲ့ခါကျတော့ဘဝရတယ်ရရင်သိမယ်ဒါတော့ဥပါဒဏ်နဲ့ဥပါဒဏ်နဲ့ဥပါဒဏ်နဲ့ဆွဲလန်းလိုက်ခြင်းဒီဟိုနောက်အနာဂတ်မှာဘဝတွေဘဝတွေဘဝတွေဘဝတွေရအောင်လို့တခါတည်းထက်ထက်ထက်ထက်ပြီးတော့မှစာအုပ်ကြီးထပ်ထားတယ်နဲ့မတူဘူးလားပြပါတယ်ခင်ဗျာအဲဒီဆွဲလန်းကဘယ်ဘဝဖြစ်လိမ့်မယ်ဒီဆွဲလန်းကဘယ်ဘဝဖြစ်လိမ့်မယ်စသည်လာမှာပေါ့အဆွဲလန်းထူထူတော့ကြီးကြီးတော့ဘဝစက်ကရှင်းမလေးဒါကြောင့်မလို့ဥပါဒံဒီဘာဖြစ်စေတယ်လဲဆိုရင်ဘဝအဖမှန်ထက်တာသေအောင်လို့သူကဒါလုပ်နေတာ ਨੇ တူတယ် ဒါတော့ဝိပဿနာဒီအဲ့ဒီအဖန်မှန်ထက်တဲ့သေစီအောင်လောက်တတ်တဲ့ဥပါဒံမလာအောင်ရှုတာမှတ်တာ ဖြတ်တာပဲကဲပစ္စုပန်တက်တဲ့ဖြတ်လိုက်တယ်ဖြတ်လိုက်တော့ဥပဒနာညာဥတယ်ဥတဲ့အတွက်ကြောင့်မလို့နောက်အနာကလာမဲ့ဒုက္ခသစ္စာခန္ဓာငါးပါးလာသေးလားဗျာမလာတော့ပါဗျာမလာရင်ခန္ဓာငါးပါးမလာရင်သေစီရသရမရဏလိုသေးလားဗျာမလိုပါဗျာမလိုပါအဲ့ဒါကြောင့်လို့ခုရှုတာဒီအခုရှုလက်တော့ဥပဒနာညာဒီနောက်အနာကမှာဖြစ်လာမဲ့ခန္ဓာငါးပါးဒုက္ခသစ္စာကိုအခုပိုင်းဖြတ်နေတာတခါတည်းဖြတ်နေတာ ဒါကြောင့်မလို့ဝိပဿနာရှုတဲ့ခါကျရင်ဘယ်ကျုံးကထုတ်အဲထုတ်ခန္ဓာဘယ်ကရှုရပါမင်းနိမဆွဲဖို့ရာဟုတ်တယ်မဟုတ်လားမှန်ပါဗျာဆွဲလိုက်မိရင်ဥပါဒံဖြစ်မယ်မဆွဲဖို့ရှုတယ်ဟော ရှုလိုက်တော့ဘာပြတ်သွားလဲဥပါဒံပြတ်သွားပါအေးဒါတော့ရှုခွင့်မရဆွဲခွင့်မရတော့မဆွဲဖို့ရာရှုတော့ဘယ်ချိန်ရှုမလဲဆိုတော့ဖြစ်ဆဲမှာပါဖြစ်ဆဲလေးအခုပဲအခုပဲအခုဖြစ်အခုရှုပြောတာဖြစ်ဆဲလေးမှာရှုမဆွဲဖို့ရာဖြစ်ဆဲမှာမှန်စွာရှုရပါတည်းတဲ့ခိုင်ဒါတော့ကောင်းပြီနော်မဆွဲရင်ဥပါဒံဝင်မယ် ဒါတော့မိမိတို့ကဥပါဒံဝင်လို့ရှိရင်အစွဲဖြစ်မယ်အစွဲဖြစ်ရင်ကာမဘဝလှုပ်တော့မယ်လှုပ်လို့ရှိရင်ဘဝဇာတိပြန်ရမယ်ဘဝရရင်တော့ဇရာမရဏကနောက်ကပြေးမလွတ်ပါသေးမယ်ဆိုတော့ဟိုဥပါဒံကသေးမဲ့လမ်းကြောင်းပြောတာဝိပဿနာကအသေးဖြတ်တာဟုတ်တယ်မလားမှန်ပါဗျာဒါတော့အသေးဘလို့ဖြတ်မလဲဟောဆိုကြည့်ကြစို့ဗျာနော်မြင်စေခဏဘလို့ရှုမလဲဆိုတာလေမြင်စေခဏနိုင်ခန္ဓာ၅ပါးကိုတိသွားမှာမဟုတ်လားလို့ ဒါတော့ခန္မြင်စဲမှာခန္ဓာ၅ပါးဦးဇင်းတို့အများအားပြောတယ်လေမြင်မြင်စဲမှာဒီဥပါဒณะဆိုတာခန္ဓာ၅ပါးလောက်ပါတယ်ဒါတော့မြင်စဲမှာလည်းဥပါဒณะခန္ဓာ၅ပါးဖြစ်ကြားစဲမှာလည်းဥပါဒณะခန္ဓာ၅ပါးဖြစ်တယ်ဟုတ်လားဒါတော့ဥပါဒณะခန္ဓာ၅ပါးဘယ်လိုဖြစ်တယ်လဲဆိုတာကိုမသိသင့်ဘူးလားသိသင့်ပါတယ်ခင်ဗျာသိသင့်တယ်ဒါကြောင့်မလို့မြင်စဲခဏ၌ဆိုတာလေးဖတ်ပြမြင်စဲခဏ၌မျက်စိနဲ့အစင်းကရူပခန္ဓာမြင်သိတာက ဝိညာဉ်နဲ့ခန္ဓာမြင်လို့ကောင်းတာမကောင်းတာက ဝေဒနဲ့ခန္ဓာမြင်ရတဲ့အစင်းကိုမှတ်သားတာကသင်ညက်ခန္ဓာမြင်မှုဖြစ်အောင်နှလုံးသွင်းစူးစိုက်တာက သင်္ခါရခန္ဓာကောင်းပြီအဲ့ဒါလေးကိုနည်းနည်းလေးဉာဏ်ကလေးပထရဖြန့်ပြီးတော့ပထရဆိုတာဖြန့်ကျစ်တာနော်နည်းနည်းလေးအတွေးကိုဟောသေးသေးလေးခြုံပြီးတော့မှမထားပဲနဲ့အာယုဆိုင်ပြီးတော့မှထားမယ်နော်ဦးဇင်းတို့ဟော ဒီခန္ဓာခန္ဓာလို့ပြောလိုက်လို့ရှိရင်လေခန္ဓာလို့ပြောလိုက်လို့ရှိရင်ဟောဒီဒီဥဒ္ဒဇာယုတ်ကြီးနော်ထောင်းထောင်းထောင်းထောင်းနဲ့ခွေးဟောင်းတဲ့ခန္ဓာကိုယ်ကြီးပဲမြင်နေကြတာအဲ့ဒါတော့ယံပတ္တိနတ္တံဒိဋ္ဌံယံဒိဋ္ဌံနပတ္တိတဲ့ဥစဉ်ခဏခဏပြောနေကြနော်ဝိပဿနာ ရှုတဲ့အခါမှာယံဒိဋ္ဌံနပတ္တိယံယံပတ္တိနတ္တံဒိဋ္ဌံမျက်စိနဲ့မြင်လို့ရတဲ့ခန္ဓာကြီးကတဲ့ဝိပဿနာရှုတဲ့အခါမှာပါတဲ့ခန္ဓာမဟုတ်ဝိပဿနာရှုတဲ့ အခါမှာပါတဲ့ခန္ဓာကမြင်နေရတဲ့ခန္ဓာမဟုတ်ဘူးတဲ့ဒါတော့ကောင်းပြီဝိပဿနာရှုတဲ့အခါမှာပါတဲ့ခန္ဓာဒီမြင်နေရသောခန္ဓာမဟုတ်ဆိုလို့ရှိရင်ဒါကြီးမဟုတ်တာဟုတ်ပါမလားမဟုတ်နိုင်ပါဗျာမဟုတ်တော့ဘူးသို့တော့အခြေကတော့သူ့မှာမခံဘူးလားအခြေခံပါတယ်ဗျာအခြေသူ့မှာခံရတယ်ဒါတော့ကောင်းပြီနော်ခန္ဓာခန္ဓာဆိုလို့ဟောဒီကိုကောင်ကြီးနဲ့မရောပါစေနဲ့ဒါကြီးကဥဒုဇယုတ်ကြီးပါဘာယုတ်လဲ ဥဒုဇယုတ်ပါဗျာဥဒုဇယုတ်ကြီးဥဒုကြောင့်တဖြည်းဖြည်းကြီးပွားအစားကြောင့်တဖြည်းဖြည်းကြီးပွားဥဒုဇယုတ်အာဟာရအာရဇယုတ်လို့ခေါ်တယ်ဥဒုနဲ့အာဟာရကြောင့်ကြီးထွားလာတာနော်ဒါတော့အခုဝိပဿနာရှုတာကဒါကြီးကိုရှုတာမဟုတ်သူ့ရဲ့နောက်ွယ်သူ့ရဲ့အတွင်းဘက်မှာရှိနေတဲ့ပစ္စုပန်ဖြစ်ဆဲကင်လို့တွယ်လို့မရတော့ပရမတ်ခန္ဓာကိုရှုတာဘာကိုရှုတာလဲပရမတ်ခန္ဓာကိုရှုတာပါပရမတ်ခန္ဓာပရမတ်ဆိုရင်ကင်လို့တွယ်လို့မရပါဗျာမရပါထိလို့စမ်းလို့မရပါဗျာရှင်လို့တွယ်လို့လည်း မရပါဗျာအရှိုးအရှိအတိုးမရှိပါဗျာမရှိဘူးကဲပရမတ်ရဲ့သဘောသို့တော့ပရမတ်သဘာဝတိုင်းတော့မရှိဘူးလားရှိပါတယ်ဗျာကံကောင်းပြီပရမတ်ရှိတာလေးပြောကြအောင်ဆိုဗျာနော်နည်းနည်းပေါ့ပြီးသလောက်ပေါ့မပြီးလဲမတတ်နိုင်ပေါ့ဘာဖြစ်လဲလဲဆိုတော့မြန်မြန်သင်ပြီးတော့ပြီးတယ်နားလည်မှာမဟုတ်ဘူးကံကောင်းပြီပရမတ်ကလေးကိုအရင်ပြောမနော်ဟောဒီမျက်စိမှာအတွင်းထဲကစေကုပတာရအကြည်ဓာတ်မရှိဘူးလားရှိပါတယ်ဗျာပရမတ်ဒါကအကြည်ဓာတ်ကပရမတ်ရုပ်ပရမတ်တခါ မျက်စိမျက်စိကနေမြင်လဲရတဲ့မိမိခန္ဓာကိုယ်ကိုပဲကြည့်ကြည့်အခြားသူအပြင်ဗိဓာမှာရှိနေတဲ့အဆင့်ကိုပဲကြည့်ကြည့်ဒီအဆင့်ရုပ်ကလည်းဝဏ္ဏတတ်မရှိဘူးလားရှိပါတယ်ဗျာမနေ့ကသင်ပြီးပြီနော်အာဝိနိဘုကဥထမဝဏ္ဏကန္နရတ္တဩဇာဒါတော့ဒီယုတ်ကလစီတင်တွေဖွဲ့စည်းထားတဲ့ဟာတွေမှာမှန်သမျှအဆင်းဆိုတာမျက်စိနဲ့မြင်လို့ရတယ်မရှိဘူးလားရှိပါတယ်ဗျာအဲ့ဒါတော့မျက်စိထဲမှာစေကုပ္ပတာရအကြည်ဓာတ်ဆိုတာဟာပရမတ်သဘော နော်အဆင်းပရမတ်အဲဘောယုတ်ပရမတ် မျက်စိနဲ့မြင်လို့ရတဲ့အဆင်းနော်အဲ့ဒီအဆင်းကလည်းဒါရုပ်ပရမတ်နှစ်ခုရှိပြီပရမတ်ဆိုရင်တကယ်ရှိတဲ့တရားကောင်းပြီဒါတော့နော်မြင်လိုက်တဲ့ခါကြလို့ရှိရင်မြင်တာကိုသိတဲ့ဟောဒီအတိကလည်းမရှိဘူးလားရှိပါတယ်ဗျာနော်တမြင်လိုက်တော့သိတယ်ဟောဒီသိတယ်ဆိုတဲ့ကနာခန္ဓာတရားကြီးအတိရှိတယ်ဒါတော့ဟောဒီသုံးပါးမှာတေချာကြည့်လိုက်စမ်းအစင်းကလည်းအဲနော်ပရမတ်သဘောအရာရှိတယ်မျက်စိရဲ့စကုပ္ပဒါရကလည်းပရမတ်သဘောအရာရှိတယ် နော်အဲ့ဒီနှစ်ခုတိုက်ဆိုင်လို့နော် အစင်းကမျက်စိစကုပ္ပတာရပေါ်မှာသွားပြီးတော့ကြလို့ရောက်လာလို့ထိခိုက်လို့အတိစိတ်စကုဝิญဉ်စိတ်မျက်စိပေါ်မှာမှီပြီးတော့ဖြစ်တဲ့စိတ်လည်းမရှိဘူးလားရှိပါတယ်ခင်ဗျာအဲ့ဒါတကယ်ရှိတဲ့တရားကဲနော်တကယ်ရှိတဲ့တရားဒါတော့ကောင်းပြီနော်အစင်းကိုသွားပြီးတော့လက်နဲ့ယူလို့ရလား မရပါဗျာမရဘူးစကုပ္ပသာရအကြီးတဲ့ဆိုတာကဟိုးမျိုးလုံးလေးရဲ့အထက်မှာအနှစ်ဆိုင်ဆုံးမှာနော်အလွှာလေးနဲ့အဲ့ထက်မှာလေးသူအမိပြုပြီးတော့တီးရတယ်ဒါတော့ဒီအမိပြုစရာလေးကတော့မျိုးလုံးကြီးအတွင်းထဲမှာတကယ်သေးသေးလေးပေါ့ဗျာအဖျားထောက်လို့ရလောက်ဟာလေးရှိတယ်အဲ့ဒါလေးကိုတော့ခွဲစိတ်ကြည့်ရင်တော့ရကောင်းရမယ်သို့တော့သူ့ကိုအမိပြုတီးတဲ့ပသာရကြတော့မရနိုင်မရနိုင်ဘူးနော်ဘာနဲ့မှရှာလို့မရဘူးနော်မရဘူးသို့တော့သူ့ရဲ့တရားကတော့ရှိနေတယ် ဒါတော့ဟောဒီမျိုးလုံးပတာရလေးကိုအမိပြုပြီးတော့တည်နေတဲ့စကုပတာရကလည်းဒါတကယ်ဟိုရင်ပရမတ်အစစ်ဒါရှိတယ်ဒါတော့အဲ့ဒီရှိနေတဲ့ဟာတွေက နော်မြင်ခိုက်ကလေးမှာပေါ်တဲ့ဟာနော်အခုစကုပတာရကလေးကနေပြီးတော့မှကြည့်လိုက်တယ်သူ့ကိုလာပြီးတော့မှလက်လက်လောလောရောက်လာတဲ့ပစ္စုပန်အစဉ်ရူပါယုံအာယုံပြုတာမလားမှန်ပါဗျာဒါတော့စကုပတာရလည်းလက်လက်လောလောပတာရအခုဖြစ်တာနော် အစင်းယူပါယုံကလည်းအခုလောလောဆယ်ဖြစ်တာစက္ကဝိညာဉ်အခုဖြစ်တယ်ကဲသုံးခုလုံးပစ္စုပန်မဟုတ်ဘူးလားဟုတ်ပါတယ်ဗျာစပစ္စုပန်ဒါတော့အဲ့ဒီပစ္စုပန်ဟာနော်ဖြစ်တော့ထင်ရှားရှိတော့ကိုကိုယ်တိုင်သိနေတဲ့အကဲမျက်စိနဲ့မြင်လိုက်သိပြီဆိုတော့အဲ့ဒီလိုပဲရှိတော့လည်းပဲကန်လို့ရလားမရပါဗျာမရဘူးမရဘူးဒါတော့အဲ့ဒီခန္ဓာဟာပစ္စုပန်ခန္ဓာလို့ခေါ်တယ်ကန်ကြည့်ရင်တော့မရှိဘူးတကယ်တော့ဖြစ်နေတယ် ဒါတော့အဲ့ဒါဘယ်မှာဖြစ်ရတယ်လဲဆိုရင်ဒီခန္ဓာကိုယ်ကိုအမိပြုဖြစ်တာဘာလို့အမိပြုလဲခန္ဓာကိုအမိပြုပြီးဖြစ်တာဟုတ်တယ်မင်းညကတော့ဦးစင်းပြောခဲ့ပြီးပြီရုပ်ရှင်ပိတ်ကားကြီးနဲ့တူတယ်နော်ရုပ်ရှင်ဟိုတော်ရင်ထိုးတဲ့နေရန်ကြီးနဲ့တူတယ်ပိတ်ကားကြီးနဲ့တူတယ်လို့ပြောတာဒါတော့ရုပ်ရှင်ပိတ်ကားပေါ်မှာနော်ကြာရောက်လာတဲ့အယုတ်တွေနော်ဒါတော့အယုတ်တွေကြည့်တဲ့လူကတော့အယုတ်လို့မထင်ဘူးလားထင်ပါတယ်ဗျာထင်နေတာပဲ ဒါပေမဲ့အဲ့ဒါကြီးကိုလက်နဲ့သွားပြီးတော့ကင်ဆွဲကြည့်လို့ရပါမလားဗျာမရပါဗျာမရဘူးဒါတော့မိမိကသွားပြီးတော့ပုတ်ကြည့်ရင်ဘာပဲသွားတွေ့မလဲပိတ်ကားကြီးပဲပိတ်ကားကြီးပဲတွေ့မှာပုတ်ကြည့်ဒါကြီးပဲတွေ့မှာပဲဒါပေမဲ့ဖြစ်နေတာကနော်ဒီဟာကြီးကိုဆိုလိုတာမဟုတ်ဒီခန္ဓာကိုယ်ကိုအမိပြုလက်လက်လောလောမျက်လုံးမှာဖြစ်နေတဲ့ခန္ဓာဒါကြောင့်မလို့ပစ္စုပန်မြင်စဲခဏမှာတဲ့ဟောဒီမျက်လုံးဆိုတော့ဟောဒီပတာရာလေးကလည်းပဲသူ့ကိုလာပြီးအဆင့်ကလာတိုက်တယ်နော်တွေ့တယ်ကြားရောက်တယ်ဆိုကြတော့တို့နှစ်ခုပေါင်းစုံတော့တိစိတ်ကလေးဖြစ်တယ် ဒါတော့အဲ့ဒီမှာတဲ့မျက်စိနဲ့အဆင်းပရမတ်နှစ်ခုအဲ့ဒီနှစ်ခုတိုက်ဆိုင်တော့သူတို့နှစ်ခုဒီရုပ်ပရမတ်ဖြစ်လို့ခန္ဓာဖွဲ့ရင်ယူဘက်ခန္ဓာဩဒါတော့ယူဘက်ခန္ဓာဆိုတော့ဒီမြင်စေခဏမှာရုပ်ခန္ဓာရုပ်ခန္ဓာဆိုတာဟာဘသူလေးပဲရတယ်လဲဆိုရင်စကုပ္ပတာရအကြည်ဓာတ်ကလေးရဲ့ထိုစကုပ္ပတာရအကြည်ဓာတ်ကလေးနဲ့တိုက်ဆိုင်ပြီးတဲ့အဆင်းနော်ဒါလေးပဲပါတယ်ကဲကျန်တာကြီးပါသေးလားမပါပါဗျာ ဒီခန္ဓာကိုယ်ကြီးလို့ဒီလိုပြောရင်မှန်မှာတော့မလားခိုင်မမှန်ပါဗျာမမှန်တော့ဘူးမမှန်တော့ဘူးဒါတော့ဒီယူပခန္ဓာလို့ဖွဲ့စည်းလိုက်တဲ့ဖွဲ့စည်းမှုအုပ်စုထဲမှာနော်ပါတဲ့ရုပ်ခန္ဓာကဟောဒီစကုပ္ပတာရအကြည်ဓာတ်ကလေးရဲ့လက်လက်လောလောလာတိုက်ဆိုင်တဲ့အစင်းဓာတ်ဝဏအစင်းဝဏဓာတ်ကဒီနှစ်ခုကဒါရုပ်ပရမတ်ဖြစ်လို့ယူပခန္ဓာလို့ဖွဲ့ရတာနော်ဒါတော့မြင်တာကိုတိလိုက်တဲ့စိတ်ကလေးပေါ်တယ်ဟောဒီမြင်မြင်ချင်းတိတဲ့စိတ်ကိုကြတော့ ဝိညာဉ်နဲ့ခန္ဓာဘာခန္ဓာလဲဝိညာဉ်နဲ့ခန္ဓာပါဗျာအဲ့ဒီနေရာမှာနည်းနည်းလေးတလုံးကြာသွားတယ်ဦးဇင်းထက်ထက်ကိုယ့်ဘာသာကိုရှိရင်တော့နည်းနည်းလေးတလုံးထက်လေမြင်ယုံမြဆိုတဲ့ယုံလေးထက်လိုက်စမ်းပါနော်မြင်ယုံမြအဟမ်းမြင်တိကာမြအ sorry sorry မြင်တိကာမြင်တိကာမြအဲ့ဒါလေးကပိုကောင်းမယ်မြင်တိကာမြ sorry မြင်တိကာမြနော်အဲ့ဒါလေးကပိုကောင်းမယ် မြင်တိကာမျဆိုတာမြင်မြင်တိတာကဆိုတော့နည်းနည်းလေးဟိုကိုလိုချင်တဲ့ဟာကိုမရောက်လို့နော်မြင်တိကာမျအဲ့လိုအဲ့လိုလေးနည်းနည်းပြောင်းလိုက်စမ်းပါနော်ဟိုဆိုအမားတော့မမားဘူးသို့တော့ဟိုသူ့ကိုနည်းနည်းပို့ပြီးတော့ဒီဝိညာဉ်ကိုဝိညာဉ်ကိုအဓိပ္ပာယ်ဖော်ခြင်းလို့ခန္ဓာ၅ပါးထဲမှာဝိညာဉ်က तू ကတော့ဗရဏကြတယ်ခေါင်းဆောင် leader ပေါ့နော်အဲ့ဒီမှာ leader က तू ကမြင်အဲ့ဒီအစင်းနဲ့အာယုံတိုက်တဲ့အခါမှာ ။အော်ဒါလေးကအာယုံလေးပါလားလို့ဒါလေးပဲသိတယ်။နော်။ဒါလေးပဲသိတယ်။ဒါတော့ just bare awareness of an object just bare awareness of an object နော်အင်္ဂလိပ်လိုမှတ်ချင်နော်အဲ့ဒါပဲမှတ်တာဒီ object တစ်ခုကို तू awareness ဖြစ်သွားတာလေးပဲကြံတာမပါဘူးကဲဒါဆိုတော့ तू ကအော်ဒါလေးအာယုံလေးပါလားလို့သိပြီးရင် तू ဓာတ်တွေမပေါ်တော့ဘူးလို့ပြောတာဓာတ်တွေမပေါ်တော့ဘူး ဓာတ်တစ်ပိုတာကိုဘယ်သူတွေကလုပ်နေတာလဲဆိုဒီသင်္ခါရလုပ်နေတာဘယ်သူတွေကလုပ်တာလဲသင်္ခါရသင်္ခါရခန္ဓာသင်္ခါရခန္ဓာလောက်တာကြိုက်တယ်မကြိုက်ဘူးလှတယ်မလှဘူးဟာဒေါသဖြစ်တယ်မာမချစ်စရာကောင်းတယ်မုန်းစရာကောင်းတယ်ယွန်းစရာကောင်းတယ်မာနဖြစ်တယ်အဲ့ဒီသင်္ခါရခန္ဓာလောက်တာသင်္ခါရခန္ဓာအုပ်စုကြီးတယ်လေ90တောင်လေ तू ကဒါတော့ तू က90တော့အဲ့ထက်ကနေပြီးတော့မှထွက်လာပြီတခါတည်းခြားခြားဘုံတို့ပယုတ် orange တွေကိုပယုတ်အုံတို့ဒုံးတွေထိုးသလိုထွက်လာတာဒါတော့ ထူးထူးခြားခြားတွေသိအောင်လှုပ်တာကသင်္ခါရခန္ဓာသူကလှုပ်လဲသင်္ခါရခန္ဓာသင်္ခါရခန္ဓာလှုပ်တယ်ဝိညာဉ်နဲ့ခန္ဓာကတော့သိလိုက်တာလေးပဲဒါပဲဓာတ်တွေမပို့ဘူးဒါကြောင့်မလို့ဝိညာဉ်နဲ့ခန္ဓာသည်တိယုံမြအာယုံကိုတိကမတ္တာကလေးပဲဓာတ်တွေမပို့ဘူးလို့မှတ်ထားပါဘာဖြစ်လဲလို့ဆိုရင် တကယ်ချုပ်မှာက तू ကချုပ်မှာဘယ်သူကချုပ်မှာလဲသင်္ခါရခန္ဓာသင်္ခါရခန္ဓာချုပ်မှာ နော်စေရနာခေါင်းဆောင်တဲ့သင်္ခါရခန္ဓာမြင်တိုင်းကြားတဲ့ထူးထူးဆန်းဆန်းနေဟောတွေးမယ်ကြမ်းမယ်ပြောမယ်ဆိုမယ်ဆိုရင်အဲသင်္ခါရခန္ဓာပဲမှတ်ထားတော့ဝိညာဉ်ကတော့ तू ကတော့နော်ရှေ့ထုတ်ပြီးတော့မှတကားလေးဖွင့်ပေးလိုက်တဲ့သဘောပဲရှိတယ်နော်အာယုံပဲပြီးပြီဒါပဲ that's it နော် no more no less ပိုလည်းမပိုယုံလည်းမယုံဒါပဲလို့ပြောတာဒါတော့ကောင်းပြီဒါတော့ဟောဒီဝိညာဉ်နဲ့ခန္ဓာဒီပစ္စုပန်ဒါဝိညာဉ်နဲ့ခန္ဓာနော်နောက်တစ်ခုသွားကြစို့ မြင်လိုက်တဲ့အခါကျတော့နော်အဆင့်ရဲ့ရူပအဆင့်ရဲ့မျက်စိရဲ့အဆင့်ရဲ့တိုက်ဆိုင်မှုရှိတဲ့အခါကျတော့အတိမှုဝิญญาณရဲ့ခန္ဓာဖြစ်တယ်ဒီသုံးခုပေါင်းစည်းတာကကြတော့ပြောမယ်ဆိုတာဖတ်တာပဲဒီသုံးခုဆက်သွယ်မှုရတာနော်ဒီသုံးခုဆက်သွယ်မှုရတာ connection ပဲတာအဲ့ဒီ connection ဖတ်တာဒီသုံးခုနော်သူကသုံးခုကိုတခါတည်းဖတ်တာကနေပြီးတော့ဖိုကနောက်ဆိုင်ဒီလိုထိတွေ့လိုက်တာပဲစကုပဒါရရဲ့အဆင်းရဲ့ဝิญญาณရဲ့ခန္ဓာရဲ့ကို तू ကအပေါ်ကနေပြီးတော့မှဟိုအိုးလေးကို ခြေထောက်၃ချောင်းပေါ်မှာတင်လိုက်တယ်လို့ပဲဒါတော့အိုးရဲ့ဖင်ကခြေထောက်၃ချောင်းလေးပေါ်မှာထောက်မနေဘူးလားထောက်ပါတယ်ဗျာထိမိသားဖြစ်နေတယ်နော်အဲ့ဒီလိုပဲဒါတော့ထိမိပြီးသားဖြစ်တယ်လို့ပဲနော်အစင်းရဲ့စကုပ္ပတာရရဲ့စကုဝိညာဉ်ရဲ့အဲ့သုံးခုပေါ်မှာသူတင်လိုက်တဲ့သဘောဒါတော့သုံးခုလုံးနဲ့မဆက်သွယ်ဘူးလားဆက်သွယ်ပါတယ်အဲအဲ့ဒါဆက်သွယ်တာဖတ်တာဖတ်တာပြည့်စရာဝေဒနာပါဗျာအဲဝေဒနာတဲ့ခိုင်ဒါတော့မြင်လိုက်တဲ့ဟာကိုသူကဆက်သွယ်ရေးလဲရရောအဲ့ဒီဆက်သွယ်ရေးကောင်းရင်ကောင်းသလောက်နော် ကောင်းရင်ကောင်းသလောက်ဆိုတာနည်းနည်းတော့ပြောအောင်မယ်။ဩခုနနာတော့တော်ပြီ။15မိနစ်တခုမှပါကြာကြာမခုပါ15မိနစ်ပဲခုပြရစီနော်အချိန်လေးပါ။အဲ့တော့ तू ကဒီနေရာမှာဖတ်တာဆိုတာကဟိုက connection ပဲ။အခုဦးဇင်းတို့ဒီမှာဖုန်းတွေရှိတယ်လေဒီမှာဖုန်းတွေဖုန်းတွေဆိုတော့ဘာပဲတစ်ချိန်လုံးထိုင်ကြည့်နေရလဲ second မိတယ်မမိဘူး။အာကျုပ်တို့ကြောင်းရရင်ခုနသွားလေ hello hello ဒီနာသွားလေ hello hello နဲ့တချို့တချို့ဟိုတဲ့နေရာမမိဘူးလေဒါတော့ကြောင်းဝင်းပတ်ချလိုက်ပြီးတော့ hello hello hello နဲ့လုံနေရတာ။ အဲ့ဒီ hello hello ဆိုတာဘာဘာမမိတာလဲကဲဟိုစက္ကနဲ့မမိတာပါစက္ကနဲ့မမိဖတ်တာမမိဘူးဖတ်တာမကောင်းလို့ပြောတာဒါတော့ဒီစက္ကနဲ့ကောင်းကောင်းမမိရအသံကမကြားတစ်ချက်ကြားတစ်ချက်ဘာမကောင်းတာလဲစက္ကနဲ့မကောင်းတာနော်ဒီတိုင်းပဲမျက်စိကနေကြည့်တဲ့အခါမှာ ကြည့်လိုက်တဲ့အာယုံလေးကနော်သေးသေးချာချာမမြင်ရဘူးမွဲတိမွဲတောက်ဆိုရင်လူကဘာလဲဟိုကလူလားဟာဟိုကဖြတ်သွားတာခွေးလားဟာနွားလားနဲ့မနေဘူးလားနေပါတယ်ဗျာ အေးအာယုံကိုတည်တည်ချာချာမြင်လို့လားမမြင်လို့လားမမြင်လို့ပါဗျာမမြင်လို့မမြင်လို့မမြင်တဲ့အတွက်ကြောင့်တည်တည်ချာမရောက်ဒါကြောင့်မလို့ sec နဲ့အရန်အရေးကြီးတယ်ဖတ်တာအရန်အရေးကြီးတယ်နော်ဖတ်တာပေါ်မှာမူတည်ပြီးတော့ကောင်းမကောင်းအဲ့ဒီကြမှာဝေဒနာကမကောင်းရင်တော့ဘာမှလည်းသိပါဘူးကွာဟောဘာတိဘာသာဖြစ်သွားဘူးလားဖြစ်ပါတယ်ဗျာအဲ connection လည်းကောင်းပြီဆိုတော့ကြိုက်ရင်လည်းဟာကောင်းလိုက်တာလှလိုက်တာမှုလိုက်တာနန်လိုက်တာနော်ဒီလိုဖြစ်သွားတယ်မကောင်းရင်လည်းဟင်း ယွန်စရာမုန်းစရာကောင်းလိုက်တာကွာနဲ့ကောင်းမကောင်းဒီမှာလာတာဒါတော့ကောင်းမကောင်းအာကောင်းအေဝေဒနာခံစားမှုအာကောင်းမကောင်းဒီဘယ်ပေါ်မှာမူတည်တယ်လဲဆိုရင်ဖတ်တာဖတ်တာဖတ်တာပေါ်မှာမူတည်တယ် connection မကောင်းရင်နော်ဖုန်းអော်နေတယ်လို့ခဏခဏ hello လို့လုပ်နေရတာအဲကြောင့်မလို့နော်ဝိညာဉ်ဖြစ်ပြီးတဲ့အခါမှာနော်ဖတ်တာကလာမယ်ဖတ်တာရဲ့စစ်သွေးမှုကြောင့်မလို့အာယုံကို तू ကကောင်းမကောင်းခံစားတဲ့ဝေဒနာလာပါတယ်ဝေဒနာလာနောက်ပြီးတော့ဟောဒီမှာပြီးတော့ဘာခန္ဓာလာလဲ င်ညက်ခန္ဓာဒါတော့မြင်ရတဲ့အဆင်းကိုမှတ်သားတာဒါတော့တကယ်လို့မိမိမြင်တဲ့အဆင်းယူပါယုံတစ်ခုသည်အသက်ဆိုလို့ရှိရင်မြင်ကလေးကစတောက်လျှောက်ကြည့်နေတာကြည့်နေတာကြည့်နေတာနော်လူဆိုကြပါစို့ဗျာဟောပုံပန်းတရံခေါင်းကစခြေဆုံးအကုန်လုံးကြည့်တာလမ်းသွားတာကုတ်လို့ပြောတာဘလို့အတန်းဘလို့အဝေးကကြည့်ရင်ဘလို့အနီးကကြည့်တော့ဘလို့မျက်လုံးမျက်ခုံးမျက်တောင်အာလဲဗျာခန္ဓာကိုယ်မှာရှိတဲ့အသေးစိတ်ကိုအကုန်ကြည့်တာအကုန်မှတ်ထားတယ်ဒါတော့မြင်လိုက်တဲ့အခါမှာမှတ်မှတ်မှတ်မှတ်နေတာကဘာခန္ဓာ တင်ညက်ခန္ဓာပါတင်ညက်ခန္ဓာတကယ်လို့နော်အဲ့ဒီလူကကိုမြင်ပြီးသားလူဆိုလို့ရှိရင်ဒီမှာမှတ်ထားတဲ့အဟောင်းမရှိဘူးလားရှိပါတယ်ဗျာ file နဲ့ရှိတယ်တင်ညက်ခန္ဓာ file ကြီးထဲမှာရှိတော့မြင်လက်တာနဲ့အော်ဒီလူငါသိတယ်နဲ့ချက်ချင်း remind မလုပ်ဘူးလားလုပ်ပါတယ်ဗျာဆုံးဖြတ်ချက်ကချက်ချင်းကြတယ်ဒါတော့ကောင်းပြီအဟောင်းဖြစ်စေအသက်ဖြစ်စေမြင်လက်တဲ့ရူပါယုံကိုမျက်စိကနေအမြဲတမ်းအမြဲတမ်းအမြဲတမ်းမှတ်တမ်းတင်နေတဲ့တင်ညက်ခန္ဓာလည်းရှိတယ်အဲ့ဒီအမှတ်တာ မရှိလို့ရှိရင်လေဦးဇင်းတို့ဘာမှမမှတ်မိဘူးဘာမှမမှတ်မိဘူး ဒါကြောင့်မလို့ဒီဟောကိုလေ့လာပြီးသားအရာနော်ကိုတွေ့ခဲ့ဘူးတဲ့လူတွေကခဏတစ်ဖြုတ်တနေရာမှာခဏလေးပဲတွေ့လိုက်တယ်ပြောပြောဆိုဆိုနဲ့သူလည်းအရေးကြီးကိုလည်းအရေးကြီးလေစိတ်မှာတွေ့တယ်လို့မျိုးသူကဒီပြပြေကိုကဒီပြပြေဟဲ့နေကောင်းလားအေးကောင်းတယ်ဘာညာဘာညာဆိုပြီးသွားရောအဲ့ဒါလောက်ကလေးတွေ့တဲ့ဟာကိုနောင်တစ်ခါနှစ်တည်း၄၅၀နှစ်ကြာမှပြန်တွေ့ရမျက်လုံးထဲမှာသူ့ကိုကိုမြင်တယ်ကိုလည်းသူမြင်တယ်ကိုကလည်းသူ့ကိုခေါ်လို့မရဘူးသူကလည်းကိုကိုခေါ်လို့မရဘူးကြည့်တော့ကြည့်နေတယ်ဘာဘာတွေလုပ်နေတာလဲ မမမိတယ်လို့မှတ်မိတယ်လို့ဖြစ်နေတာပြန်ပြီးတော့ခေါ်နာမှတ်အဲလက်ကဒါပြန်သဘောပေါက်တော့ငါမြင်ဘူးတယ်ငါမြင်ဘူးတယ်ဘယ်တော့မှလည်းမသိငါမြင်ဘူးတယ်နဲ့စဉ်းစားနေတာအဲ့လိုဖြစ်ဘူးလားဖြစ်ဘူးပါတယ်အဲအဲ့ဒါကတွေးလိုက်တာအချိန်နေတာကိုဦးစင်းစောစောပြောတယ်လေခဏခဏတွေးမှဥပါဒံဖြစ်တာဒီနေ့ခဏခဏတွေးမှတင်ရက်ခန္ဓာလည်းအမှတ်ကောင်းတာဒါကြောင့်အရာဝတ္ထုတစ်ခုကိုသေးသေးချာချာမှတ်စေခြင်းခဏခဏတွေးမြင်ကြားမှမှတ်မိတယ် ဒါကြောင့်မလို့အဲ့ဒါကအာသေဝနဆိုတာမိဝဲရတယ်လို့ပြောတာဒါကြောင့်ဒီမိမိတို့မြင်တဲ့တွေ့တဲ့အာယုန်တွေဟာခဏခဏမြင်တွေ့နေရရင်ပိုးပြီးတော့ကြက်စားမိတယ်အေးအသက်အသက်ဆိုရင်တော့မှတ်အောင်တော့ဒါကြောင့်ဘယ်အရာမဆိုမြင်လိုက်တယ်ဆိုရင်မြင်လိုက်တာကိုမှတ်သားတာကမြင်လိုက်တဲ့အဆင့်ကိုမှတ်သားတာကတင်ညက်ခန္ဓာအေးအဲ့ဒါပစ္စုပန်တင်ညက်ခန္ဓာတဲ့တဲ့နော်နောက်ပြီးတော့တခါအဲ့ဒီမြင်တာကိုမြင်မှုဖြစ်အောင်လို့နှလုံးသွင်းစူးစိုက်တာက သင်္ခါရခန္ဓာပါအဲ့တော့အဲ့ဒီခန္ဓာ၅ပါးမြင်ဆက်ခန္ဓာမှာအခုဘယ်နှပါးဖြစ်သွားပြီလဲ၅ပါးစုံပါဗျာ၅ပါးစုံပြီဒါတော့ကြည့်လိုက်နော်မြင်ဆက်ခန္ဓာလေးမှာယူဘက်ခန္ဓာလည်းမပါဘူးလားဗျာပါပါတယ်ဗျာနော်မြင်တာကိုသိတဲ့ဝိညာဉ်နဲ့ခန္ဓာမပါဘူးလားပါပါတယ်ဗျာမြင်လိုက်တာကိုကောင်းမကောင်းခံစားတဲ့ဝိညာဉ်နဲ့ခန္ဓာလည်းမပါဘူးလားဗျာပါပါတယ်ဗျာမြင်လိုက်တဲ့အဆင့်ကိုနော်ဒါဘာလေးပဲဘာရောင်မဲလို့စသည်ဖြင့်အကုန်လုံးမှတ်သားတဲ့သင်ညက်ခန္ဓာမပါဘူးလား ပါပါတယ်ဗျာဒါတော့ကောင်းပြီအဲ့ဒါကိုမြင်တာကိုမြင်တဲ့ဟာကိုပိုင်ပိုင်နိုင်နိုင်မြင်အောင်လို့နောက်ကနေစေတနာကနေတွန်းပြီးတော့မှတခါတည်းဘာခေါ်မလဲဆိုလို့ရှိရင် attention ပေးရတဲ့သဘောမျိုးနော်ဒါယောနိတော်မနတိကဆိုတာအာယုံကိုစိုက်စိုက်ဆက်ဆက်ပြီးတော့ပေးရတာမနတိကာရပါတယ်လေမနတိကာရပါဗျာမနတိကာရစေတသိက်ခုနှစ်မျိုးထဲမှာပါပြီးသားမနတိကာရဆိုတာအသိစိတ်ကလေးကိုအဲ့ဒီအာယုံပြုတ်ပေးတာအာယုံပြုတ်ပေးတာနော်ဒါ attention ပေးတယ်လို့လည်းသုံးရင်သုံးပေါ့ဒါတော့မိမိသိစရာတစ်ခုကို attention မပေးရင်သိပါမလား မသိပါဗျာအေးအဲ့ဒါကိုစိတ်ကိုဟောလွတ်နေတာပို့နေတာပို့နေတာအဲ့ဒါကသင်္ခါရခန္ဓာစေတနာဥဆောင်ပြီးတော့လွတ်လွတ်ရတယ်နော်ဒါကြောင့်မလို့အခုကြည်စမ်းမြင်စေခဏမှာခန္ဓာဘယ်နှပါးပါသွားလဲငါးပါးပါဗျာအဲ့ဒီဟာတွေကအခုလက်စုပ်လက်ကင်ကင်ကြည့်လို့ရလားဗျာကင်မရပါဗျာမရဘူးဘယ်ရမလဲနော်ခုမျက်စိဆိုတော့စေကုပ္ပတာရာလေးထဲမှာအတွင်းပစ္စုပန်တဲ့ဖြစ်နေတဲ့အရာလေးအဆင်အခုလောလောဆယ်မြင်တဲ့အဆင်ပြောတာ နော်ဝိညာဉ်နဲ့ခန္ဓာလောလောဆယ်သိလိုက်တာပြောတာကဲဝေဒနာခန္ဓာလောလောဆယ်ခံစားမိလိုက်တာနော်တင်ညက်ခန္ဓာလောလောဆယ်မြင်တာကိုမှတ်သားနေတာသင်္ခါရခန္ဓာလောလောဆယ်အခုဟိုးကရှိနေတဲ့တွေ့မြင်နေရတဲ့အာယုံလေးကို attention ပေးတာအဲ့ဒါကဘယ်တော့ဘယ်တော့ကဖြစ်တာလဲအခုဖြစ်သေးပါအခုလဲလဲဆယ်ဖြစ်အဲ့ဒါအခုလောလောဆယ်ဖြစ်တာကိုအိမ်ကြမမှတ်ရမှာလားအခုမှတ်ရမှာလားအခုမှတ်ရမှာပါဗျာအခုမှတ်ရမှာဒါကြောင့်မလို့မစွဲဖို့ရာဖြစ်သေးမှာ မှန်စွာရှုအောင်ပါအဲ84မစွဲဘူးရဒါတော့ရှုလိုက်တယ်ဆိုရင်တော့မစွဲဘူးမရှုမရင်စွဲမှာပါဗျာအေးအဲ့ဒီမှာဝိပဿနာနဲ့ဥပါဒာနဲ့အဲ့ဒီမှာ fight တာပဲအဲ့ဒီမှာ fight တာပဲတနည်းအဲ့ဒီမှာတွားပြီးတော့တွေ့တာပဲနော်ဝိပဿနာဥယင်ဟောဒီခန္ဓာပေါ်မှာဆွဲတဲ့တဏှာတိတိလွတ်မယ်နော်ဝိပဿနာကနောက်ကျလို့တဏှာတိတိဥလို့ရှိရင်တော့အဲအဲ့ဒီတဏှာဒိဋ္ဌိကဥပါဒံကနေပြီးတော့မှဘယ်ကိုကူးတော့မလဲ ကာမဘဝကာမဘဝဥပါရဏပစ္စယပြကာမဘဝကာမဘဝပစ္စယဇာတိဇာတိပစ္စယမရမရဏနော်အဲ့ဒါသွားလေရတင်ကြိုက်မယ်နော်အဲ့ဒါတော့ဘဝခန္ဓာလာမဲ့ဘဝတွေမှာနော်လာမဲ့အနာဂတ်ဘဝတွေမှာဘဝခန္ဓာတွေဖြည့်ပြီးတော့အကျဉ်းချင်းသေအောင်လို့အဲ့ဒီကပို့တာပါတဲ့ခိုင်တွေ့ပြီလားမှန်ပါဗျာအဲဒါတော့လက်လက်လော်လော်အခုမြင်တာကို မရှုမရင်ဥပါဒံဖြစ်မယ်တဏှာတိတိဆွဲသွားမယ်တဏှာတိတိဆွဲခံရရင် အဲ့ဒီတဏှာတိအစွဲကြောင့်အဲ့ဒီအာယုံကိုတစ်ခါတည်းနောက်ထပ်နောက်ထပ်နောက်ထပ်နော် အထက်ထက်အထက်ထက်ဟိုတော့ဥပါဒဏ်တွေကတ်တော့မယ်ဥပါဒဏ်တွေကတ်လေလေနော်မရမကအဲသူကစဉ်းစားလေလေနောက်တော့ရအောင်လုပ်လေလေကာမဘဝကာမဘဝနဲ့ရအောင်လုပ်လိုက်တော့ကံမြောက်တယ်ကုသိုလ်တော်၎င်းအကုသိုလ်တော်၎င်းလုပ်တော့မယ်လုပ်တော့ကုသိုလ်ကဆိုရင်လုပ်မိရင်တော့ကောင်းတဲ့ဘဝပို့မယ်ပေါ့အကုသိုလ်လို့ရင်အကုသိုလ်ဘဝတွေပို့မယ်ပေါ့ဘယ်ဘဝရောက်ရောက်ခန္ဓာကတော့၅ပါးပဲခန္ဓာ၅ပါးရှိရင်တော့ အိုနာသိမလွတ်ဘူးမလွတ်ဘူးဒါကြောင့်မလို့အိုနာသိမလွတ်ဘူးအဲ့ဒါလွတ်အောင်လို့အခုရှုတာဒါကြောင့်မလို့ခေါင်းစဉ်ကိုမှဗားတယ်လေပစ္စုပန်ဥပါဒာနဲ့ခန္ဓာကိုရှုမှတ်ပုံဟုတ်သေးဘူးတရားခေါင်းစဉ်ပြောတာဩလွတ်အောင်ပြေးတာအတင်လူသားအေးပြေးခိုင်းနေတာအဲ့ဒါပြေးခိုင်းနေတာ အထုတ်ခိုင်းနေတာဒါကိုလွတ်အောင်လို့နော်ကဲရှုမှတ်မှုအာယုကိုလွတ်သွားလို့ရှိရင်ကဲ ကိုကလွတ်ပါတော့မလားအသေးအသေးမလွတ်တော့ဘူးဆိုရင်တော့မလွတ်ပါဗျာလွတ်တော့ဘူးအိုနာသေးမလွတ်တော့ဘူးပစ္စုပန်ကိုရှုလိုက်မိပြီဆိုရင်တော့အိုနာသေးဖြစ်ပါဦးမလားလွတ်မယ်အဲဒါကိုရည်ညွှန်းပြီးတော့လွတ်အောင်ပြထားအသေးလူသားလို့ပြောတာနော်ဒါတော့ယူပါယုံတစ်ခုကိုအကြောင်းပြုကျန်တာလေးတွေကိုတော့ဒီတိုင်းပဲဖတ်လိုက်ကြပါစို့ဗျာဒါလေးနဲ့အဆုံးသတ်ရအောင်နော်ကင်ကြားစဲခဏ၌ကျန်တဲ့လူတွေလည်းလိုက်ဖတ်ကြပါဗျာကြားစဲခဏ၌နားလေခံကရူပခန္ဓာ ကြားသိယုံမျှကဝိညာဉ်နဲ့ခန္ဓာကြားလို့ကောင်းတာ မကောင်းတာက ဝေဒနဲ့ခန္ဓာကြားရတဲ့အတန်ကိုမှတ်သားတာကသင်ညက်ခန္ဓာကြားမှုဖြစ်အောင်နှလုံးသွင်းစူးစိုက်တာက သင်္ခါရခန္ဓာအဲဒါပစ္စုပန်ခန္ဓာတွေကြီးပဲနော်ဒါကကြားစက္ခဏမှာမှတ်ရမယ်ခန္ဓာ၅ပါးနော်ကြားစက္ခဏမှာဖြစ်တဲ့ခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးကိုမှတ်တာပါနော်နောက်နာမ်စက္ခဏ၌ခန္ဓာ၅ပါးဖြစ်ပုံလေးကိုမှတ်ရအောင်အဲဖြတ်ဖတ်ရအောင် နံဆဲခဏ၌နှာခေါင်းနှင့်အနံ့ကရူပခန္ဓာနံတိယုံမြကဝိညာဉ်နဲ့ခန္ဓာနံလို့ကောင်းတာမကောင်းတာက ဝေဒနဲ့ခန္ဓာနံရတဲ့အနံ့ကိုမှတ်သားတာကသင်ညက်ခန္ဓာနံမှုဖြစ်အောင်နှလုံးသွင်းစူးစိုက်တာကသင်္ခါရခန္ဓာဟုတ်ပြီဒါကနံဇဲခန္ဓာလေးမှာနော်ဒါကိုပိဿုပ္ပခန္ဓာလို့ခေါ်တယ်နော်ဒါတော့အနတ်နဲ့နော် ဒီအနတ်နဲ့ဒီကာဏပဒါရပေါ့နော်ဒီဒီဒီနှာခေါင်းကပဒါရအကြီးတန်းနဲ့တိုက်ဆိုင်တဲ့အချိန်လေးမှမှတ်မှာတဲ့ဒါတော့ဒီချိန်မှာပဲကြိုက်ချင်းမကြိုက်ချင်းကဖြစ်တာကိုနော်ဒါတော့အဲ့ဒီချိန်လေးမှာဝိပဿနာဥယျာဉ်တော့ခုနပြောတဲ့နာနေဒိဋ္ဌိဥပါဒံတရားမဖြစ်တော့ဘူးဥပါဒံတရားမဖြစ်တော့ဘူးဆိုလို့ရှိရင်ဥပါဒံနဲ့ခန္ဓာမဖြစ်တော့ဘူးပေါ့နောက်စားစေခဏအဲ့ဒါလေးဖတ်ရအောင်စားစေခဏ၌လျာနှင့်အယတာကရူပခန္ဓာ စားသိယုံမျှကဝိညာဉ်နဲ့ခန္ဓာစားလို့ကောင်းတာမကောင်းတာက ဝေဒနဲ့ခန္ဓာစားရတဲ့အရတာကို မှတ်သားတာကသင်ညက်ခန္ဓာစားမှုဖြစ်အောင်နှလုံးသွင်းစုစိုက်တာကသင်္ခါရခန္ဓာဟုတ်ပါတယ်ဒါကြောင့်နော်ဒီဦးဇင်းတို့ယောဂီများကိုဘောဇင်သုံးဆောင်တဲ့ခါဒီမှာအခုအိမ်မဆလို့ဦးဇင်းအများအားသတိပေးပါတယ်စားခြင်းကိစ္စလည်းပြီးအောင်တရားဘာဝနာအိမ်တွင်းဝိပဿနာလည်းဖြစ်အောင် အ ਨੇ ဆုံးခက်ကြဲကြဲလေးပေါ့နော် general awareness လောက်ပဲဖြစ်စီတော့အဲ့ဒါလေးနေစားပါလို့အမြဲတမ်းသတိပေးတာကစားစက်ခဏရတာရှားပေါ်မှာရှိနေတဲ့နော်ဇင်ဝပတာရနဲ့အရသာနဲ့တွေ့လို့ရှိရင်ကောင်းမကောင်းကချက်ချင်းသိတယ်လေချက်ချင်းသိတော့ကိုကအချိန်ကိုမောင်းတင်ထားမှငါရတဲ့လောက်တော့မှတ်မယ်ဆိုတော့ဟာလေးမောင်းမတင်ထားရင်တော့ကောင်းတာကွာမနေ့ပြင်ကြလဲငါဒါလေးပဲချစ်ပြူကွာဒါလေးပဲဟိုတဲ့လောက်ဆိုပြီးတော့တခါတည်းရေခဲတတာတဲ့လှောင်စားကြတော့တာမဟုတ်လားလို့ဒါတော့အဲ့ဒီလိုမျိုးရှေ့တွေနောက်တွေသွားမစင်းစားဘူးမနေ။အော်ဒီနေ့တော့ဒီ ဒီစပွဲပေါ်မှာရှိနေတဲ့အစာငါခန္ဓာတရက်စာအသက်ရှင်တော်ပြီဆိုပြီးတော့မှအတိကလေးနဲ့နော်စားလိုက်လို့ရှိရင်စားခြင်းကိစ္စလည်းပြီးတယ်ခန္ဓာကိစ္စလည်းပြီးတယ်စားမှုနဲ့ပတ်သက်လို့တဏှာလည်းထိမ့်ပြီးသားမှတ်ပြီးသားလည်းဖြစ်တယ်ဒါကြောင့်စားစက်ခဏမှလည်းမှတ်ရတာဘာကြောင့်မှတ်ရတာလဲဆိုရင်အဲ့ဒါကြောင့်မှတ်ရတာပါနော်နောက်ကောင်းပြီတွေ့ထီတဲ့အခါတွေ့ထီစက်ခဏမှဖြစ်တဲ့ခန္ဓာ၅ပါးဖတ်ပါအောင်ဗျာတွေ့စေခဏ၌ကိုယ်နှင့်အတွေ့အထိကရူပခန္ဓာ ဖြစ်သိရုံမျှကဝိညာဉ်နဲ့ခန္ဓာဖြစ်လို့ကောင်းတာမကောင်းတာက ဝေဒနာခန္ဓာဖြစ်ရတဲ့အာယုံကိုမှတ်သားတာကသင်ညက်ခန္ဓာထိတွေ့မှုဖြစ်အောင်နှလုံးသွင်းစူးစိုက်တာက သင်္ခါရခန္ဓာဟုတ်ပြီဒီထိတာကအမတန်နဲ့ကျဲတယ်ဘာဖြစ်လဲလဲဆိုတော့မျက်စိကတော့မျက်လုံးလေးတင်လေနားကဆိုလဲဒီနားပေါက်ပဲနှာခေါင်းရှာသူကချင်းတယ်နဲ့ချင်းတယ်ဒီတွေ့ထိမှုဆိုတာခန္ဓာကိုယ်ကဒီဇဗန်တောင် နော်အရင်ကြိုင်တိတယ်အဖျားတာဖြတ်ရင်မသိတာအရင်ရောက်လာရင်တင်းလာရင်တင်းမှန်းသိတယ်ကာပတာရနီးလာတာဟုတ်ဒါတော့ကာပတာရခန္ဓာကိုယ်မှာအသား၆တယ်ပဲ့တဲ့နေရာကလွဲရင်ကျန်တဲ့နေရာတွေမှာထိတွေ့မှုအကုန်သိတယ်ဒါတော့ထိတွေ့မယ်ဆိုလို့ရှိရင်ကြိုင်ကြည့်လိုက်စမ်းကိုယ်ခန္ဓာကိုယ်မှာအခုဆိုရင်ခေါင်းကစားပြီးတော့ဟိုးခြေပြားတိနော်ထိနေတဲ့နေရာတွေမသိဘူးလားသိပါတယ်ခင်ဗျာသိတယ်ခြေစာကောင်းဆုံးအကုန်သိတယ်နည်းနည်းလေးလောက်ထိတာအစားသိတယ်အထူးသဖြင့် တရားထိုင်တဲ့ချိန်ကမှစိတ်ကလေးငြိမ်ပြီးဆိုရင်ဟောဒီမျက်နှာပေါ်မှာတင်းတင်းတွေရွရွကလေးတကယ်ကိုမှဟိုမှွားမှွားကလေးတွေစိတ်တန်းလေးတွေလိုအမျိုးသွားနေလေကဲမသိဘူးလားသိပါတယ်ခင်ဗျအမတန်သေးသေးလို့ကာယပတ္တရာအခြေတက်ကဒီအမတန်သေးတာကိုဖမ်းနိုင်တယ်သို့တော့စိတ်ငြိမ်တဲ့အချိန်ဖမ်းနိုင်တယ်အလုပ်တွေရှုပ်ပူပန်နေလို့ရှိရင်အဲ့ဒီပုံမှာလေနော်ပိုးကောင်ဖြတ်ပြီးတော့လိမ့်နေတာတောင်မသိဘူးဟဲ့နှစ်မျက်နှာကြီးမှာဘာကြီးကတ်နေတယ်ဆိုတော့ကျွန်တော်အော်အဲ့ကြမှာသိတယ်။ကဲဒါတော့နော်ကာယပဇာရအကြည်ဓာတ်ကလည်းပဲစိတ်ငြိမ်ဖို့သိတယ် အလုတ်ရှုံနေမသိတော့ထူးပူနေလို့နော်အဲ့တော့မိမိရဲ့ခန္ဓာကိုယ်မှာနော်ခြေစခေါင်းဆုံးရှိသမျှနော်အပေါ်ရင်မဟုတ်ဘူးနော်ဒါအပေါ်ပိုင်းပြောတာဒီအဝတ်သားတွေထိနေတာတွေအကုန်သိတယ်ဒါကြောင့်နော်တစ်ခါတလေဆိုလို့ရှိရင်ဟိုးကအယိုးထဲမှာအယိုးရဲ့အလဲတက်တဲ့မှာကြိုက်တာအာကုတ်မရပြုတ်မရပွတ်မရနဲ့အတော်ခါခက်တာဦးစင်းကလက်ကြိုက်တယ်လို့ဆိုတော့သိတယ်နော်အယိုးတွေကကြိုက်လို့အဲ့တော့ဒီဟိုးကအရေးပြားလေးအပေါ်ကစအတွင်းနဲ့ဟိုးဒီအကုန်သိတယ် နော်ဒါကြောင့်ဘိုက်ထက်မှာဘလို့တွေနေသလဲတင်းနာတောက်နာအောက်နာပြေးတာအကုန်သိတယ်ခန္ဓာကိုယ်ထဲမှာရှိနေတဲ့တောက်နေတဲ့နေရာကြိုက်နေတဲ့နေရာအေးနေတဲ့နေရာအကုန်သိတယ်သို့တော့နော်ဒီနေရာမှာတခုရှိတာက ကာယပတ္တာသတိဆိုတဲ့ခါမှာရိုးရိုးတာမန်အတိနော်ဟိုတဲ့နဲ့ဝိပဿနာရှုတဲ့ခါမှာကြတော့ထားပါတော့ဗျာနည်းနည်းလွန်လွန်ကဲကဲထိတာလေးတွေသိတာမျိုးရှိတယ်ဥပမာလမ်းသွားရင်းနဲ့နော်ခြေထောက်အောက်ကနေစူးလေးသေးသေးလေးငတ်ခနဲ့စူးလိုက်တယ်ဆိုလို့ရှိရင်ထိတာနဲ့မသိဘူးလား သိပါတယ်ဗျာသိပြီအဲ့ဒါဆိုလို့စစ်ကဘယ်ရောက်သွားလဲစက်ကထိရဲ့နေရာရောက်သွားတယ်အဲ point ကိုတန့်သွားတာပြောတာတကူလုံးမှာနော်ဒီ sense တွေရှိတယ် body မှာဖမ်းတဲ့ဒီထိတာကိုသိတဲ့ဟာတွေဖမ်းတာတွေရှိတယ်ဒါ antenna ကြီးထောင်ထားလို့ပဲသို့တော်လည်းပဲအဲ့ဒီချိန်ကမှ तू ကဒီတကူလုံးမှာမှ तू အထင်ရှားဆုံးနေရာစစ်ကရောက်ရောက်သွားတာဒါကြောင့်မလို့ထင်ရှားရရှုလို့ပြောတာဟောပါပြီလားမှန်ပါဗျာခန္ဓာကိုယ်မှာလည်းထင်ရှားရရှုဒါတော့ ခန္ဓာကိုယ်မှာထိတာတိတာလေးတွေမှာလည်းပဲတာမန်ဆိုတော့မထူးဘူးလေဒါကြောင့်မလို့ထင်ရှားပြီဆိုရင်ရှုရတယ်အဲ့ဒါကြောင့်မလို့ဝေဒနာမှာမိမိခန္ဓာကိုယ်မှာအတွင်းနေမှာတခါတည်းတော့ပထဝီဓာတ်တွေကြောင့်မလို့မာတောင့်ခဲလာမယ်နော်တေဇောဓာတ်တွေကြောင့်မလို့ပူပြီးတော့တခါတည်းဟိုရင်းဖြစ်လာမယ်ပူကျက်လာမယ်နော်တခါတည်းလေးအေးတောင့်လာတယ်ဝါရောဓာတ်ကြောင့်ရွေ့ရှားမယ်တွန့်မယ်ကံမယ်တင်းမယ်အဲ့ဒါတွေဖြစ်လာတော့အဲ့ဒီဓာတ်တွေကခန္ဓာကိုယ်ထဲမှာရှိနေတော့ဒီဖုရဘဓာတ်ရဲ့အတွေ့တွေကခန္ဓာကိုယ်ထဲမှာအမြုံမြုံမခံစားဘူးလား ခံစားရပါတယ်ခင်ဗျာအေးအဲ့ဒါတော့မကောင်းတာခံစားရတာကြတော့ဒုက္ခဝေဒနာလို့ခေါ်တယ်ဒါတော့အဲ့ဒါကိုထင်ရှားတယ်ဆိုရင်ရှုပြရတယ်နော်ပစ္စုပန်တဲ့ဒုက္ခဝဝေဒနာဝေဒယမနောဒုက္ခဝေဒနာဝေဒယမိတိပဇာနာဒီတဲ့နော်မိမိစိတ်ထဲမှာမိမိခန္ဓာကိုယ်မှာမကောင်းတာတွေ့ရင်မှတ်ရတယ်နော်ဒါမျိုးကြတော့မိမိကအော်ဒါဒါဖြစ်နေပါလားလို့အဲ့ဒါပြီးဟောဘက်ကိုမကြော်နေတော့နော်ဒါလေးဒုက္ခဝေဒနာလေးလောက်ကိုပဲစိတ်ထားပြီးတင်ပြီးတော့မှတ်ရင်ဒါဝေဒနာနုပဒနာဖြစ်သွားတယ်နော်ဒါတော့ဝေဒနာနုပဒနာမျှအဲ့လိုလေးထားလိုက်ရင်စိတ်ကဒေါသမဖြစ်တော့ဘူးပေါ့ နော်ဒါတော့နည်းနည်းလေးဒါလေးကိုပြန်ချုပ်လိုက်တော့မယ်နော်ဒီနေ့ညဒါလေးတော့နည်းနည်းချုပ်လိုက်တော့မယ်ကောင်းပြီဟောဒီခန္ဓာ၅ပါးကိုဘာနဲ့တူတယ်လို့ပြောတာလဲခန္ဓာ၅ပါး तू ကဖားနဲ့တူတယ်ရှင်ပြမွေးနဲ့ဖားနဲ့ကိုပြောချင်တာလားဗျ။ဩခန္ဓာ၅ပါးကဒီမှာရန်သူ၅ပါးရန်သူ၅ယောက်ရန်သူ၅ယောက်နော် ခန္ဓာ၅ပါးသည်ယန္တု၅ယောက်နဲ့တူတယ်တဲ့ဒါတော့ယန္တု၅ယောက်ကကိုယ်အသက်မဲ့သူလေဒါတော့ကိုယ်အသက်မဲ့သူနဲ့တူတယ်ဆိုတော့ခန္ဓာ၅ပါးကဘလို့လို့ကိုယ်အသက်မဲ့သူနဲ့တူတာလဲဆိုတော့လူတွေဘာကြောင့်တရားတွေဘာကြောင့်သိရသလဲလို့တွက်ကြည့်လိုက်ဒီခန္ဓာမရှိရင်သိတာမသိတော့ဘူးပေါ့နော် ဒါတော့သေတယ်ဆိုတာကတော့အခုပြောမယ်ပေါ့ဗျာဟာကားတက်လို့ရထားတက်လို့အခုဆိုကိုပဲဖြစ်လို့သေတယ်ပြောကြမှာပေါ့တစ်ပင်ပေါ်ကြတယ်နော်ဟာဟာသူများတက်လို့သေတယ်တဏှာနဲ့ပြစ်လို့သေတယ်လို့ဒါတော့သမှုတိနဲ့ပင်မတော့မပြောကြဘူးလားပြောပါတယ်ဗျာပြောတယ်ဒါတော့ဟောဒီယောဂဖြစ်စရာကိုဗစ်နဲ့ဖြစ်လို့ပဲသေသေးနော်တဏှာနဲ့ပြစ်လို့ပဲသေသေးဟောဒီကိုဗစ်တွေကူးစရာခန္ဓာမရှိဘူးတဏှာပြစ်စရာခန္ဓာမရှိရင်သေစရာရှိပါမလားမရှိပါဗျာမရှိဘူးဒါတော့သေစရာရှိနေတာကဘာရှိလို့လဲခန္ဓာ၅ပါးရှိလို့ခန္ဓာ၅ပါးရှိလို့ဒါတော့ကျုပ်တို့ကိုတတ်တယ်ကျုပ်တို့သေတယ်ဘယ်သူတတ်တယ်လဲ ခန္ဓာ၅ပါးတတ်တာပါဗျာအဲအဲ့ဒါပြောတာဒါကြောင့်ကို့မှာခန္ဓာ၅ပါးကြီးရတယ်ဆိုတာအေးမင်းတို့တဲ့အဲ့ဒါကြီးကိုမင်းမောမနေနဲ့နော်တဲ့မင်းတို့ကိုတတ်တာသူများမဟုတ်ဘူးတဲ့အဲ့ဒီခန္ဓာ၅ပါးတဲ့ဘာဖြစ်လဲလဲဆိုတော့ခန္ဓာရှိလို့တရားချင်းဆိုတာရှိတာအထူးသဖြင့်ရုပ်ခန္ဓာပေါ့နော်နာခန္ဓာဟောအရူပပြမာတွေကနာမ်ပဲရှိတယ်ရုပ်မရှိတော့သူတို့ကဟောရုပ်ခန္ဓာကိုယ်နဲ့တရားသလောက်ဒုက္ခမရောက်ဘူးအတ္တညတကြတော့လေရုပ်တော့ရှိတယ် तू ကစိတ်မရှိတော့နာရာကျင်တာမသိဘူးနော်သူ့မှာရုပ်ကြီးပဲရွှေတုံးရွှေခဲကြီးလို့ဆိုတော့အေး ရုပ်ခန္ဓာကအရူပရူပပြမာတွေမှာလည်းရှိတယ်သို့တော့ရူပပြမာတွေကလည်းပဲအမတန်နုညံ့သိမ့်မွေ့ဇန်နေနေနေတယ်ဆိုတော့ဦးဇင်းတို့ဒီဟိုကာမဘုံကခန္ဓာ၅ပါးသမားတွေလောက်မဆိုးဘူးနော်အဲ့ဒီကာမဘုံမှာလည်းပဲနတ်ပြည်ကျိုးဘာလို့ကြတယ်လဲတေးတယ်ဆိုတာကသူတို့ကတေးပြီးဆိုရင်ရှက်ခနဲ့ဆိုပျောက်သွားတာမရှိတော့ဘူးနော်ကျိုးတို့မှာလူခန္ဓာဟာခံအောင်ယောဂဝေဒနာတွေဟာအခုဆိုတွေ့တယ်မလားဟာ ခါရကုလဲရတဲ့ဆေးတွေကျူတွေဝင်လဲရတာတွေတောက်လဲရတဲ့ဆေးတွေနာလဲရတဲ့ခံလဲရတာတွေနော်မူးလဲရအောင့်လဲရတာတွေဒါတော့ဟောဒီဒီကာမဘုံထဲမှာလည်းပဲကျုပ်တို့လူဘုံနဲ့တော်တော်ဆိုးတယ်ခံရတာကဒါတော့ဟောဒီရုပ်ရုပ်ခန္ဓာကိုယ်ကြီးကလူကိုမသေးခင်မသေးအောင်မတတ်ခင်လည်းပဲအမျိုးမျိုးနဲ့မငြင်းဆဲဘူးလားညင်းဆဲပါတယ်ခင်ဗျာညင်းဆဲလို့အားရပြီဖက်ဖက်ကြေးပြီးမောပြီးပစ္စည်းတွေကုန်ပြီးဘာမှလည်းကုစရာဆေးလည်းပတ်စံလည်းမရှိတော့ဘူးဆိုတာကျမတတ်လိုက်ပြန်ရောတခါကဲဒါတော့ နော်ဘဝဘဝတွေမှာတည်ခဲ့တယ်ဆိုတာဘာရှိလို့လဲခန္ဓာ၅ပါးရှိလို့အဲ့ဒါကြောင့်မလို့တဲ့ဟောဒီခန္ဓာ၅ပါးကနော်ဒီမိမိအပေါ်မှာရန်ညိုးငငယ်လေးတုန်းကတည်းလို့ဒီကောင်တော့ငါအခွင့်အရေးရရင်တော့တတ်မယ်ဆိုပြီးတော့မှနော်ရန်သူ၅ယောက်နောက်ကလိုက်လာတယ်လို့ပဲတဲ့သူတို့အခွင့်အရေးရတဲ့ချင်းကြတော့မတတ်ဖြစ်ဘူးလားတတ်ပါပြီဗျာတတ်ပြစ်တာပဲတတ်ပြစ်တာပဲဒါကြောင့်ခန္ဓာ၅ပါးသည်တဲ့မိမိနောက်ကနေဓာထမ်းပြီးလိုက်လာတဲ့ရန်သူ၅ယောက်နဲ့တူ၏တဲ့ ဒါကြောင့်မလို့ယောဂီတို့လည်းပဲမိမိမှာနောက်ကနေခန္ဓာဓာမိုးပြီးတော့လိုက်လာတဲ့ခန္ဓာ၅ပါးကြီးကကိုယ်မှာရှိနေပြီသူအေးအေးနဲ့မနေကြနဲ့နော်ကြောက်ရင်တော့မလုပ်ကြမှာလဲဝိပဿနာရှုကြလွတ်အောင်ပြေလွတ်အောင်ပြေဝိပဿနာရှုဟုတ်ပါတယ်ရှုခြင်းဒီဘာလုပ်နေတာလဲပြေးနေခြင်းပဲပြေးနေတာအေးသူဝေးရကိုပြေးနေတာနောက်ခုနဒီမွေရင်ယောက်ျားကနောက်ကရန်သူတွေလိုက်မှန်းသူလို့သူပြေးတာမဟုတ်လားမှန်ပါဗျာဒါတော့ဦးဇင်းကပြောထားတယ်လေမွေရင်ယောက်ျားဒီဘာနဲ့တူ ယောဂီနဲ့တူပါယောဂီနဲ့တူတယ်ကို့တဲ့တယ်ပြောထားတာတော့မသိမမေ့မေ့နေတယ်ပြေးခိုင်းနေတာဒါတော့ပြေးတယ်ဆိုတာလဲဘာလဲဆိုရင်ဟောတိအောင်ရှုတာမှတ်တာဒါပဲနော်ဒါတော့မိမိမှာတစ်ခါမှတ်လိုက်ရင်သူနဲ့တလန်းဝေးသွားတယ်နှစ်ခါမှတ်ရင်သူနဲ့နှစ်လန်းဝေးတယ်နော်ဘာဖြစ်လို့လဲဆိုရင်မိမိကအော်ဒီခန္ဓာ၅ပါးပေါ်မှာငါတဏှာတိဥပါဒံဆွဲနေပါလားဆိုငါတို့ဥပဒနာဉာဏ်အရင်ဥအောင်လောက်ရမယ်လို့အတိကလေးနဲ့မှတ်တိုင်းဆင်ခြင်နဲ့နှလုံးသွင်းတိုင်းဒါသူကတ်ခွင့်မရဘူးကိုကလည်းသူနဲ့ဝေးရကိုပို့ပို့တလန်းတလန်းပို့ဝေးသွားတယ် နော်အဲ့ဒါကြောင့်မလို့လွတ်အောင်ပြစ်ထားအသင်လူသားဆိုတာကများများအားထုတ်တာယောဂီများလို့ပြောတာပါဒါကြောင့်မလို့မိမိတို့တတိဝိရိယပညာတရားအားကောင်းကောင်းနဲ့နော်နောက်ကလိုက်နေတဲ့ရန်သူ၅ယောက်လွတ်ရနိဗ္ဗာန်စီကိုလျင်မြန်သောအကျင့်တရားအတိတရားများနဲ့ပြေးသွားကျင့်ကြံနိုင်ကြပါစေကုန်သတည်းသာဓုသာဓုသာဓု